အဲ့တော့အခုအထိဘုန်းကြီးတို့တတိဟာပေါ့လေလမ်းမှန်ကိုလျှောက်ပြီးတော့ထက်တန်းစားသတိပဋ္ဌာန်ဘာဝနာတရားတွေကျင့်သုံးရတာဟာတွေ့ကြည့်လိုက်လို့ရှိရင်မြတ်စွာဘုရားကလမ်းမှန်ပြခဲ့လို့ဆရာဆင်းဆဲကလမ်းမှန်ကိုဒီမြတ်စွာဘုရားကိုစားအနေနဲ့ဆက်ပြီးတော့ပြခဲ့တယ်တကယ်လို့များမြတ်စွာဘုရားလောကမှာပွင့်ထုတ်ပေါ်ပေါ်မှုမရှိဘူးဆိုလို့ရှိရင်ခွန်ကြီးတို့လူတွေဟာလေအခုအိန္ဒိယမှာအယူဝါဒ ရှိနေသေးတယ်အများကြီးပဲရှိနေတယ်အဲ့ဒီအယူဝါဒဇိုးတွေတခုခုဘောလေယူမိမှာပေါ့အခြားဘာသာတခုကတော့ယူမိကိုတေချာနေတာပဲဓမ္မကိုဝယ်တယ်လူဖြစ်မလားနတ်ကိုဝယ်တယ်လူဖြစ်မလားတခုကတော့ဒါတော့ပြရမှာပါပဲအဲဖြစ်ကာလအားလျော်သာဝတိခုပေါ်နေတယ်ခရိယဘာသာဝင်ဖြစ်မလားမွတ်စလင်ဘာသာဝင်ဖြစ်မလားဆိုတာဒါတော့မပြောနိုင်ဘူးမပြောနိုင်ဘူးအခုတွေးကြည့်လိုက်လို့ရှိရင်လမ်းမှာကိုဆက်ပြီးတော့မသွားဘဲနဲ့ဘုန်းကြီးတို့အဲဒီလမ်းမှာ ကြောက်တရားကြီးရပြီးတော့အဲလမ်းမကိုဆက်ပြီးတော့မလျှောက်ဖဲနဲ့လမ်းမှန်ကိုအခုဒီမှာတလျှောက်ထိလျှောက်နေရတဲ့အနေမျိုးရောက်ရတာဟာတွေးကြည့်လိုက်လို့ရှိရင်အမနာဝတ္တကြာကောင်းတာကို့ဘဝကိုပြည့်စုံရဟာဒီအာယုပြုလို့ရှိရင်အမနာဝတ္တကြာကောင်းတာဒါပဲအဲ့ဒီကိုလည်းဝတ္တရအောင်ဆိုပြီးတော့ခွန်ကြီးကအဲ့ဒီလိုအဲတန်တရားအရှင်းအဆက်ပေါ့ဘဝတစ်ချောင်းလိုရဟနာမဖြစ်မဖြစ်ပေါ့ဘဝကြီးချောင်းကျူးပြီးတော့ လမ်းမှကြီးဆောင်ရေးတွေ့မြတ်စွာဘုရားကအရဏဝိပင်္ဂဆိုတာအပြစ်ကင်းရေးအပြစ်ကင်းဝေးနေထိုင်ရေးဆိုတဲ့ဒီတရားတော်ကိုမာကရုဏာတော်ရှင်းထားပြီးတော့ဒေသနာညာနဲ့ဒီမှာဟောကြားတာကအဲ့ဒီဟောကြားထားတဲ့အချက်သေးကကိုးချက်ဟောကြားထားတဲ့အချက်ကြီးကိုးချက်တောင်ရှိတယ်အဲ့ဒီကိုးချက်သေးကပထမအချက်ကတော့ဟောပြီးနကမတုခာလိကညောက အနုယုံစေရဒီနာကာမပောတ္တဇနိကအနာတိအနတ္တတန်ဟိတံဆိုတာပေါ့ကာမတုခာတုကနေယောကကာမကိုခံစားတာမြင်ကောင်းကြားကောင်းနားကောင်းကြားတာကောင်းအသိဉာဏ်ကောင်းပေါ့အဲဒီကာမကိုခံစားတဲ့ပြော့လုံးနဲ့လမ်းစဉ်ပေါ့ပြော့လုံးနဲ့လမ်းစဉ်အဲဒီပြော့လုံးနဲ့လမ်းစဉ်ကိုမြတ်စွာဘုရားရှိနယုံညံ့တယ်ဟုတ်တယ်လေကိလေသာယာကနေခံစားရတယ်ဆိုတော့ယုံညံ့တာပေါ့ အသေးစားဖြစ်တဲ့ကိုယ်ကောင်လေးတွေကအစဒီကာမဂုဏ်ကိုသူတို့အလိုက်ပဲကြိုက်ကြတာပဲရုပ်နဲ့တဲ့တ attva လေးနဲ့ကြိုက်ကြတာပဲဒါကိုရုပ်နဲ့ဒီနမြတ်စွာဘုရားရှုပ်တာကာမရွာသူရွာသားမြို့သူမြို့သားတွေရဲ့အလေးအလားအကျင့်ဥစ္စာလည်းဖြစ်တယ်ဘောဓုတမိကကိလေသာထူပြောတဲ့လူများစုရဲ့အလေးအကျင့်အလေးအလားအကျင့်ဥစ္စာလည်းဖြစ်တယ်အနာရိယမြင့်မြတ်တဲ့ပုဂ္ဂိုလ်တို့ရဲ့ ဥစ္စာမဟုတ်ဘူးတဲ့တနည်းအားဖြင့်လည်းပဲမြင့်မြတ်တန့်ရှင်းသောအကျင့်မဟုတ်ဘူးတဲ့အနတ္တသာရိတတကယ်လိုအပ်တဲ့အကျိုးစီးပွားအစစ်မှန်နေလည်းမဆက်ဆက်ပါဘူးတဲ့ဒါကြောင့်မို့လို့ကာမဂုဏ်အာယုလိုက်စားတဲ့လမ်းစဉ်ကိုတော့ကြောင်းတွေပါလို့မြတ်စွာဘုရားဓမ္မဆုံးအဲ့ဒါပြောခဲ့မိကြတော့မကြတော့ဘူးအဲ့ဒါကိုကာမချမ်းသာဒုက္ခနာပဲခွဆောင်နေခြင်းလို့ကြီးရင်ခြားတော်ဘုရားရဲ့ဩဝါဒကိုနှီးပြီးတော့ဆောင်းမကလေးလုပ်ပါရဲ့

ယောဂါကြီးရပြီးတော့တေးတော်ပြနေတာပဲဒီလမ်းစဉ်ကအဲ့လိုကိုယ်ပင်မဆင်းရဲကြောင်းဖြစ်တဲ့အတ္တကိမရာယောဂအကျင့်မျိုးလည်းပဲအာမထုတ်ရဘူးတဲ့ဘာဖြစ်လို့အာမထုတ်ရလဲဆိုတော့ဒီမှာဒုက္ခဆင်းရဲရင်ပြင်းမရတတ်တဲ့ပဲဟုတ်ပါဗျာဒုက္ခတွေမဟုတ်ဘူးသိတော့သိပြီးသိနိုင်တာပဲဒီမှာဒီကျင့်ကိုသိလို့ယောဂတွေပါရရပြီးတော့ဒုက္ခတွေရောက်နေတာဒုက္ခအနာရိယဒုက္ခအနာရိယ နာရီကဖြူစင်မြင့်မြတ်သောပုဂ္ဂိုလ်တို့ရဲ့အကျင့်လည်းမဟုတ်ဘူးတဲ့။တနည်းအားဖြင့်လည်းပဲမြင့်မြတ်တန့်ရှင်းတဲ့အကျင့်မဟုတ်ဘူးတဲ့။မမြင့်မြတ်တဲ့အကျင့်မတန့်ရှင်းတဲ့အကျင့်ဆိုတော့ယုံနိုင်ယုံမြန်တဲ့အကျင့်အောက်တန်းကအကျင့်ဆိုတဲ့အဓိပ္ပာယ်မျိုးပေါ့။ဒါဆိုလိုတာပါပဲ။အနတ္တပါဠိကတကယ်အကျိုးစီးပွားအစစ်မှန်ဒီလသမားကြီးကျင်းညာဒီတရားတွေနဲ့လည်းပဲအကျိုးစီးပွားအစစ်မှန်နဲ့လည်းပဲမဆက်ဆံမပတ်သက်ပါဘူးတဲ့။ဒုက္ခအနာတ္တိအနတ္တပါဠိကဆိုတဲ့စကလုံးတွေနဲ့မြတ်စွာဘုရားက ကိုပင်မဆင်းအောင်စစ်တဲ့အကျင့်ကိုရှုံချတော်မူခဲ့တဲ့အဲဒါကိုမှမသုံးဆောင်ပဲကိုညင်းစေဒါလည်းရှောင်းနိုင်စေတဲ့အဲဒီကောင်းစဉ်လေးတွေပြောခဲ့ပါတယ်အဲတော့ဒီနေ့အတ္တပြိဋ္ဌာန်မျိုးကအရှင်းပြောဖို့ပါပဲအဲဒါကိုချက်ပြီးတော့ပြောရအောင်မြတ်စွာဘုရားချက်ပြီးတော့ဟောထားတာအတ္တကိမထာနိယောကအကျင့်ကျင့်တယ်အဲဒီအတ္တကိမထာနိယောကအကျင့်ဟာဆိုလို့ရှိရင်သဒုက္ခ အခုလောလောဆယ်လည်းပဲကိလေသာမကင်းတော့ကိလေသာဆင်းရဲတဲ့ကိလေသာဆင်းရဲနေပြီးတော့မကောက်ကနေပြီးပြီးတော့မကောင်းကျိုးဆင်းရဲအဲ့ဒါတွေလည်းတွဲနေတယ်တဥပဓာတနှိစ္စတတ်တယ်တဲ့နှိစ္စတတ်နှိစ္စတတ်တဲ့ဆင်းရဲနှိစ္စတတ်တဲ့အကျိုးတဲ့အဲ့ဒါဒီနဲ့လည်းတွဲနေတယ်တဥပယာတ အခုလောလောဆယ်လည်းပဲပြင်မနေတဲ့အကျိုးကလည်းပဲပြင်မစီတတ်တဲ့အကျိုးတွေရတယ်တဲ့သပရိလာဟအခုလောလောဆယ်လည်းပဲအကြောင်းကပူပန်တယ်အကြောင်းပူပန်တော့ပူပန်တဲ့အကြောင်းတွေရှိပြီဆိုလို့ရှိရင်ပူပန်တဲ့အကျိုးတွေလည်းရနေတာပေါ့မိစ္ဆာပฏิပဒါလမ်းမပဲတဲ့သူတို့မြတ်စွာဘုရားဟောကြားတယ်လေသဒုက္ခသဥပဂါတသဥပယာတသပရိလာဟ မိစ္ဆာပฏิပဒါလို့ဒီလိုဆက်နေပြီးတော့ဟောတယ်အဲ့ဒီအတ္တကမ္မတာဒီယောကလမ်းစဉ်မလိုက်ဆဲနဲ့တက်တောင့်တက်တာကိုမြတ်စွာဘုရားခွင့်ပြုတဲ့အစာစားတွေအဝတ်တွေဝါလို့နေရာထိုင်နေနေအပူရညှက်တာဝါရဖို့ညှက်တာအောင်အဲ့ဒီလိုရှင်းသုံးမယ်ဆိုလို့ရှိရင်တော့သင်မဆင်းရဲမှုလည်းမရှိဘူးတဲ့ခုနအနုပခါဒအဲခုနကပ်ပြီးတော့နှိမ့်ဆက်တဲ့အကြောင်းတရားအကျိုးတရားလည်းမရှိဘူးတဲ့ ပင်ပင်ပန်းပန်းလည်းမရှိဘူးတဲ့ပူလောင်တာလည်းမရှိဘူးတဲ့အဲ့ဒါမျိုးမှသမ္မာပฏิပဒါလမ်းမှာအကျဉ်းလို့ဆက်ထင်ကြတယ်မှာမြတ်စွာဘုရားဝေဖန်ဟောကြားတော်မူပါတယ်ဘုန်းကြီးတို့ဒီခုနပြောခဲ့ပါတယ်ကိုမက်ကပฏิပန်တော်လောကတဏှိဝါတော်လမ်းမကိုလိုက်နေတယ်ဆိုတာပေါ့လေလမ်းမကိုလိုက်နေတဲ့ပုဂ္ဂိုလ်တွေသူမြတ်စွာဘုရားမပွင့်နေလေးကရှိခဲ့တယ်ဆိုတာကအဲ့ဒါကျင့်တာဒီယောဂလမ်းကိုလိုက်တဲ့ပုဂ္ဂိုလ်များတယ်များတယ်ဘုရား ဘုန်းကြီးတို့ဘာသာကြီးတွေထဲမှာဆိုလို့ရှိရင်မိဂန္ဓနာတဗုဒ္ဓဂျိန်းဘာသာကိုဆိုတော့ဂျိန်းဘာဂျိန်းဘာသာကိုစတင်ပြီးတော့တည်ထောင်တဲ့မိဂန္ဓနာတဗုဒ္ဓဆရာကြီးဟာသူကိုတုံးလုံးကျင့်တာအဲ့ဒါကြီးသိကြိုက်တာဘုရားမပွင့်ခင်လည်းပဲအဲ့ဒီအဲ့ဒီဝါဒတွေတက်ခဲ့ဘုရားပွင့်တဲ့အခါမျိုးမှာလည်းမြတ်စွာဘုရားကိုယ်တိုင်ပဲတချို့ယူဝါဒတွေမပယ်ခံနိုင်သေးဘူးဒီလိုပဲကြည့်နေရသေးတာရှိသေးတယ်အဲ့ဒါပဲအကျင့်ကောင်းအကျင့်ရကြီးအနေနဲ့ပေါ့လေသူတို့ကျင့်သုံးနေကြတာ ဒီကျန်ငံမြတ်ကဘယ်လိုပြတယ်လဲဆိုတော့သူတို့ဟာဒီကာမဂုဏ်အာယုံကိုလိုက်စားတဲ့ကြော့လုံးနဲ့လမ်းစဉ်လိုက်လို့ရှိရင်တဲ့ຢာကားတွေပွားပြီးတော့တရားမှကံနေရောက်ကာမတခါဘဝကြီးဖြစ်နေဒီလိုကိုပြီးတော့ခန္ဓာကိုယ်ကံသွားအောင်အစာရည်စာပြေးပြီးတော့အဝတ်တွေဝတ်ပြီးတော့နေရာထိုင်ကြီးကောင်းကောင်းနေနေပြီးတော့ တင့်တော်သလိုဘောလို့ညှက်မြတ်တာအပွေးညတ်တာအောင်နေပြီးတော့အရိယာဘုညတ်တာအောင်နေလို့ရှိရဲ့တဲ့ခန္ဓာကိုယ်မတက်မသာဖြစ်နေတော့ဒီမှာကာမဂုဏ်အာရုံတွေမှာစိတ်ကမသွားတော့မตายရမိဘူးတဲ့မตายရမိဘူးဆိုလို့ရှိရင်တော့ဒီမှာယာကတွေအစီအစီဘောလိပါပြီးတော့နောက်ဆုံးအဲသူတို့ယူမှန်းထားတဲ့ချမ်းသာပေါ့ဒီပန်းနဲ့ရောက်မယ်ဆိုတော့လူယူရကျက်ပေါ့ဒီလိုပဲသူတို့ယူချကြတယ်ကျန်ကများပြထားတာတော့သာသနာပ အယူဝါဒရှိတဲ့ပုဂ္ဂိုလ်တွေဟာတဲ့ဒုက္ခသစ္နာကိုတော့သူတို့နားလည်ကြတယ်ကိုဒုက္ခပြီးတော့စိတ်ဒုက္ခပေါ့ကိုယ်တည်းကမခံစားဘူးနဲ့စိတ်ထဲကမခံစားဘူးဒါတော့နားလည်ကြတယ်အာယုကာမဂုဏ်တွေကိုခုံငင်ကျွဲထားတဲ့တဏှာဆိုတော့သူတို့နားလည်ကြတယ်ဒါပေမဲ့လို့ဒါကဒါကတော့ဒုက္ခခေါ်တယ်အဲဒုက္ခဆိုတာကဒီလောက်ဒီလောက်အတိုင်းအတာရှိတယ်ဆိုတာဒီလိုတော့မတည်ဘူးတဲ့ ဒါသာကตายာမှုခေါ်တယ်ဒီตายာမှုလွတ်ကင်းရာဖြစ်တဲ့ဟာကတော့ဒါတော့နိဗ္ဗာန်ခေါ်တယ်ဆိုတာတော့ဒီလိုတော့ဘယ်လိုနားမလဲဘူးတဲ့ပိုင်းခြားပြီးတော့သိရမယ်ဒုက္ခနဲ့ပယ်ရမယ်တရားကိုအဲ့ဒီလိုအနေနဲ့တော့သူတို့နားမလည်ကြဘူးတဲ့သူနားမလည်ဘူးဆိုတော့ခုနနိဗ္ဗာန်နဲ့နိဗ္ဗာန်ရောက်တော့အကျင့်ကောင်းဆိုလို့ရှိရင်တော့ပို့ပြီးတော့နားမလည်ဘူးဆိုတဲ့အဓိပ္ပာယ်ပေါ့အဲ့တော့ရမ်းပြီးတော့သူတို့လောက်ကြတယ်ရမ်းပြီးတော့လောက်တော့ဘာဖြစ်လို့ကိုမဲကပฏิပါဏဆိုတဲ့အတိုင်းပေါ့လေ လမ်းမကြီးပဲတကောက်ကောက်လိုက်နေကြတာဆရာကြီးကိုယ်တိုင်ကလည်းပဲဆရာလေးလမ်းမသွားအဲ့ဒီဆရာကြီးရဲ့ဝါဒကြိုက်တဲ့ပုဂ္ဂိုလ်တွေကလည်းပဲအဲ့ဒီဆရာကြီးနောက်တကောက်ကောက်ဘောသူတို့ပြတယ်လမ်းအတိုင်းလိုက်တော့ဒီမှာကိုမက်ကပฏิပါဏဆိုတာလမ်းမကြီးပဲလိုက်နေကြတာအဲ့လိုဖြစ်နေတာအဲ့တော့ဘုရားလက်တဲ့တော်ခါကအဲ့ဒီလိုအဖြစ်မျိုးကိုခန္ဓာကိုယ်ကျမ်းဆင်းရဲကြောင့်ဖြစ်တဲ့အဖြစ်မျိုးကိုအကျင့်ကောင်းတရားအနေနဲ့ကျင့်နေတော့မြတ်စွာဘုရားကသူတို့အဲသူတို့စိတ် စိတ်ကြီးတစ်မျိုးတစ်ခုမဖြစ်ရအောင်ပေါ့ကာကွယ်စောင့်ရှောက်တဲ့အနေနဲ့စိတ်မထိခိုက်ရအောင်ဆိုပြီးတော့အတ္တကိမ္မတမြောကအကျင့်လမ်းစဉ်ကိုရှိနဓမ္မကောတုသနိကအဲ့ဒီစကလုံးလေးကိုမထုတ်ချဘူးရှိနဆိုရုပ်နဲ့နဲ့ဆိုတာဒီလိုတော့မထုတ်ချဘူးဘာဖြစ်လို့လဲဆိုတော့အဲ့ဒီခေတ်ကခေတ်အလက်ဘာဝိဇ္ဇာတကူအဖြစ်ယူပြီးတော့ဗောလေ ကျင့်သုံးနေတာကိုအကျင့်မြတ်နေနဲ့ကျင့်သုံးနေတာကိုကျင့်သုံးနေတော့ဒီဟာအကျင့်ကောင်းအကျင့်မြတ်ပဲလို့ဒီလိုယူဆထားတော့အဲ့ဒီပုဂ္ဂိုလ်ကြီးစိတ်ဓာတ်မပြည့်ကြရအောင်ဘောလို့မထိခိုက်ရအောင်ဆိုပြီးတော့ရှိနဆိုတဲ့စကားမြတ်စွာဘုရားကမပြဘူးဒါထိကြတယ်ကမတုကလိကနိယောဂလမ်းစဉ်မှာတော့ဒီဒီနောကံမပုဒ္ဒဇနီကအနာရီအနတ္တတန်ကြီးတော်လို့ဒီရှိနဆိုတဲ့စကားကြီးကိုရှုပ်ချတယ်ဒီမှာတော့မရှုပ်ချဘူးအဲမရှုပ်ချတာကတော့ဥတ္တမတပောတိ တပတ္တိဥဒ္ဓမတပောတိဒဟိတတစေတံစိတ်တံလူရဲ့ခဏတံပိဒသုနောတိနာဝတံတပတ္တိဟိအဲ့ဒီချိန်ကာလကခန္ဓာကိုယ်ပြင်းမှန်းစုဆင်းရဲကြောင့်ဖြစ်တဲ့အကျင့်ကိုအမွတ်မြတ်ထားပြီးတော့ပြင်းပြင်းထန်ထန်ကျင့်သုံးနေကြတော့အဲနိဂဏနာတဗုဒ္ဓကဲဆိုတော့ပုဂ္ဂိုလ်ကြီးတို့ဒီဥဒ္ဓမတပောတိမြတ်သောအကျင့်ရယ်လို့သဟိတတ္တာသုဘိထားပြီးအဖြစ်ကြောင့် ဒေတာသောပုဂ္ဂိုလ်ကြီးတို့ဤစိတ်တဏှိလက္ခဏာကစိတ်ကိုတောက်တောက်ခြင်းအကျိုးမှာတဏှိဒေတာစိတ်တဏှိလက္ခဏာကထိုသူတို့၏စိတ်မထိခိုက်ဖို့ရန်ဤကြဤနေရာ၌ဒီနောတိရုပ်ဉာဏ်ဟူ၍နောက်တန်းမြတ်စွာဘုရားကမမိတ်ကြအဲ့ဒါလေးပြတာပြီးတော့ဓမ္မဓမ္မဆိုတာရောသူပြသားမြို့သူမြို့သားရဲ့အလေးအကျင့်အလေးအလားအကျင့်ဥစ္စာမဟုတ်ဘူးဆိုတာပေါ့လေ ကာမဆိုတဲ့စကားလည်းတော့ပြမထားဘူး။မဖြစ်လို့လဲဆိုတော့ဘာသာအဲသာသနာပပဋိစ္စအဖြစ်ခံယူနေကြတဲ့ပုဂ္ဂိုလ်တွေကဥပ္ပိအားဖြင့်နည်းနည်းလေးကိုနည်းနည်းလေးဆိုတော့အဲ့ဒီပုဂ္ဂိုလ်တွေအဲအဲ့ဒီပုဂ္ဂိုလ်တွေရဲ့စိတ်သုံးနေတဲ့အမောမြတ်သားပြီးတော့စိတ်သုံးနေတဲ့တရားဖြစ်တဲ့အတွက်ဓမ္မရွာသူရွာသားမြို့သူမြို့သားတွေရဲ့အလေးအလားအကျင့်ဥစ္စာမဖြစ် ကျုပ်သာအကျုပ်သာပဲဆိုတဲ့ကောအနဲ့တည်းကိုပေါ်ပြထားတဲ့ဓမ္မဆိုတဲ့စကားတော့မဖြစ်နိုင်ကြဘူးဒီတော့လည်းပဲဒီလိုအကျင့်ဆိုတာမျိုးကတော့လူတိုင်းလူတိုင်းမပြစ်နိုင်ဘူးလေသူတို့ရဟအဖြစ်ယသိအဖြစ်ခံစားတဲ့ပုဂ္ဂိုလ်တွေကကျင့်ပြစ်နိုင်တာဖြစ်တော့ကောတုဇနိကဆိုရဲဒီလိုစကားလုံးမဖြစ်ဘူးလက်ပါဗျာအဲ့တော့ဒုက္ခအနာရိယအနတ္တတန်ဟိတဆင်းရဲပင်ပန်းရုပ်တက်တက်ပဲအဲသူတို့ မြင့်မြတ်သောပုဂ္ဂိုလ်ရဲ့အလေးအလာအကျင့်မဟုတ်ဖြူရှင်ပြည့်မြတ်တဲ့အကျင့်မဟုတ်ဒီလက်သမားကြီးပညာမိမိလိုအပ်တဲ့အကျိုးစီးပွားနဲ့လည်းမပတ်တဲ့ဒါတော့ပဲဒီစကားသုံးလုံးနဲ့ပဲမြတ်စွာဘုရားကမဆုံးချတယ်မဟုတ်ဘူးအဲ့ဒါကမ္မတုကာလိကနိယောနိယောကပြော့လို့နဲ့အကျင့်လမ်းစဉ်နဲ့အတ္တကိမနာနိယောကအကျင့်လမ်းစဉ်ခြားနာကြလို့ဒါလေးနားလည်ရပါပေါ့အဲ့တော့သူတို့အယူဝါဒက ခုနသောသောပိုင်းကအခြေခံခဲ့တဲ့အတိုင်းပါလေခန္ဓာကိုပင်မလေလေပို့ပြီးတော့သူအကျင့်ရလည်းပဲထိရောက်ပြီးတော့နောက်နောက်မှာပေါ့လေအကျိုးကလည်းပဲပို့ပြီးတော့ထက်ထက်နေနေရပြီဒီလိုပဲယူရဲဒီလေကျန်ကများမှာပြထားတာကသူကသူဝနာဟုတ်သူတော်အညတိတ်ကြီးအညတိတ်ကြီးကမြတ်စွာဘုရားသာသနာ

ပောက်သူရှိလို့ဒီဒီထဲလာရတာဒီဒုက္ခပောက်သူရှိလို့ဒီဒုက္ခလာရတာဟုတ်အဲ့တော့အရင်ကဖြစ်တဲ့အကြောင်းကိုနှိမ့်ရမယ်စားအရင်ကကနေသွားတယ်အကျိုးဖြစ်တဲ့ခဲတဲ့ဒုက္ခကိုမဲပြီးတော့ဖြဲတာမကြည့်ဘူးအခြားခြားသာသနာ့ဘအကျင့်ရှိတဲ့ပုဂ္ဂိုလ်များကတော့အကြောင်းကိုနှိမ်ရမှာအကြောင်းကိုသိရမယ်စားတဲ့အဲ့ဒီအကြောင်းကိုကြာကြာနာနာမသိဘူးကြာကြာနာနာမသိဘူးဆိုတော့ရှင်းတဲ့က ဘဝဒီဘုံမှာအပြစ်မမြင်လို့အကောင့်ထင်ပြီးတော့ตายာတွဲလာပြီးတော့ဘဝဖြစ်ပြီးတတ်တဲ့ကံဉာဏ်ရောက်လို့အခုဒီမှာရုပ်တည်နေဖြစ်နေရတာဟုတ်အယုတ်ဒီနဲ့ဖြစ်နေတော့ဒီယုတ်ကြီးရှင်းစေရဲ့ဒီယုတ်ကြီးရှင်းမနေလို့ရှိရဲ့ဆဲတော့မှตายာမှုမဖြစ်နိုင်ဘူးตายာမှုဖြစ်မှုဆိုလို့ရှိရင်ကိုလိုတဲ့အကျိုးကျေးဇူးရနိုင်မှာပဲဆိုပြီးတော့ခန္ဓာကိုယ်ပင်မတဲ့ပင်မအောင်သူဖြစ်လာတာဒါ ဒီအကျိုးကိုသွားပြီးတော့မဲနေတာခုနခွေးများလို့ပေါ့ဒုံးနဲ့ခဲနဲ့ပေါက်လိုက်လို့ရှိရင်ခဲလိုက်ဟတ်တယ်ဒုံးလိုက်ဟတ်တယ်ပေါ့လေအကျိုးအကျိုးပေါ်သူရှင်းကြတယ်တဲ့ဒီလိုဆိုတဲ့ဘုရားမြတ်စွာဘုရားကတော့ဒီလိုမဟုတ်ဘူးတိဟသမဏဟုတ်ပြီနော်ဟုတ်ပြီနော်တထာဂတာနဲ့တထာဂတာမြတ်စွာဘုရားတို့ဒီတိဟသမဏဟုတ်ပြီနော်ရှင်သိရှင်သိဖြစ်ချင်းနဲ့ တူသောရှိရှိရှိကုန်၏တဲ့ရှင်သိကျင်ရှင်သိကျင်ကြံတယ်လို့ဒီလိုဆိုနေတယ်မြတ်စွာဘုရားရှင်နေများဟာညာသူကပေါ့လေညာနဲ့ပြစ်လိုက်လို့ရှိဒီညာဘယ်ကလာတယ်လက်နဲ့တုံးပြန်နဲ့ပြစ်လိုက်လို့ရှိရင်ဒီလက်နဲ့ဘယ်ကလာတယ်ဆိုတော့လာတဲ့ညာရဲ့အတန်းလက်နဲ့အတန်းကိုနားထောင်ပြီးတော့လာရောက်ရာမြစ်ချလက်နဲ့မြစ်ချခံရညမြစ်ချခံရ အဲ့ဒီအချိန်ကြရညာသူကိုမှုတယ်။ညာတော့မလိုက်ဘူးပြစ်လိုက်တဲ့လက်နဲ့တော့မလိုက်ဘူး။အရင်ကကိုအကြောင်းရင်းကိုပြင်တာ။ဘုရားမြတ်စွာဘုရားလည်းဒီတိုင်းပဲ။အခုတည်းမှာအသမတိတန်မြာကကာမဂုဏ်အာယုန်တွေကိုအကောင်းထင်ပြီးတော့ဘဝတွေပေါ်မှာအပြစ်မမြင်လို့အပြစ်မြင်တဲ့ဝိဇ္ဇာရင်းခံပြီးတော့အာယုန်တွေကို မရသေးတဲ့ဟာတွေကိုတောင်းတာတယ်ရရရပြီးတဲ့ဟာတွေကိုလည်းပဲตายရဆွဲလာနဲ့ဘဝတွေကိုအပြည့်မြင်တာကအဝိဇ္ဇာဘဝတွေတောင်းတာကအာယုန်တွေတောင်းတာကတဏှာတောင်းတတဲ့အတိုင်းရရှိလာပြီဆိုလို့ရှိရင်အဲ့ဒီဘဝတွေကိုตายရပြီးတော့ဆွဲလာတာငါကောင်လေးလို့ထင်မှပြီးတော့ဆွဲလာတာဝိဇ္ဇာတဏဥပါဒါဘောကိလေသာကိုအရင်ခံပြီးတော့ဘဝရှိစေတတ်တဲ့ကံတွေရောက်ခဲ့ကုသကံအကုသကံတွေပေါ့ အခုဘုန်းကြီးတို့လူ့ဘဝဆိုလို့ရှိရင်ကုသိုလ်ကံအဲအချိန်ရောက်တယ်မှာလူ့ဘဝရထားတာပေါ့လူ့ဘဝရုပ်နာနဲ့ရထားတာပေါ့အဲ့တော့ရှိအတိတ်ဘဝကကိလေသာရင်ခံပြီးတော့ဘဝပြည့်တတ်တဲ့ကံကြောင့်အခုလိုလူဘဝအကျိုးကိုရရှိထားပြီရရှိထားပြီဆိုတော့ဒီလူဘဝရရှိထားတာဟာအကြောင်းရင်းကဘာလဲ မြတ်စွာဘုရားခြေကားအစလိုက်တာဒီလောလောဆယ်ရထားတာဒုက္ခတွေဆင်းရဲတွေခေါ်တယ်ဒုက္ခသစ္စာခေါ်တယ်ဆင်းရဲအမှန်တရားတွေအဲ့ဒီဆင်းရဲအမှန်တရားရဲ့အကြောင်းရင်းကဘာလဲဆိုတာตายမှုပဲဆိုတာပေါ့ဒီဘဝရဲ့လက်တယ်တဏှာဥသွားပြီးပြီလားဘာဖြစ်လို့ဒီဘဝဒီตายရတယ်လဲဆိုတော့ဘဝဒီဘုံမှာအပြစ်မမြင်လို့ဘဝဒီဘုံအပြစ်မြင်တာအဝိဇ္ဇာကိုအဝိဇ္ဇာ အဲအဆိုးတွေကိုအကောင်းထင်တာပေါ့အဆိုးတွေကိုအဆိုးတိုင်းမမြင်တာရိုးရိုးအဝိဇ္ဇာပေါ့အဆိုးတွေကိုအကောင်းထင်တာဒါလည်းပဲအဝိဇ္ဇာပဲမကောင်းတာတွေကိုမကောင်းမကောင်းတာမကောင်းမှုရဲ့လို့မမြင်တာကတော့ရိုးရိုးအပ္ပိပတ္တိအဝိဇ္ဇာပဲအဲ့ဒီမကောင်းတာတွေကိုကောင်းတယ်လို့ကြောက်ရဆန်းကျင်မဲ့လုပ်တာကမိစ္ဆာပฏิပတ္တိအဝိဇ္ဇာခေါ်တယ်အဲ့ဒီအဝိဇ္ဇာအရင်ခံပြီးတော့မရသေးတဲ့ဟာတွေကိုတာယာတောင့်တာတွေသဏ္ဍာန် ရပြီဆိုလို့ရှိရင်သွဲလန်းတဲ့ဥပါဒဒါပဲအဲ့ဒီသုံးမျိုးလေးကဆိုလို့ရှိရင်တကယ်လက်တယ်ကတော့တဏှာပဲဆိုတာကိုမြတ်စွာဘုရားကမြင်တယ်အဲ့ဒီတဏှာကြောင့်အခုယုံနာဒုက္ခသစ္စာတဲ့တရားတွေရနေတာဟုတ်ဒါတာဒုက္ခခေါ်တယ်မြတ်စွာဘုရားအသေးစားကြတာကမှညွှန်ကြတော့မယ်ဒုက္ခဆိုတာဓာတ်လောက်ဓာတ်လောက်ပဲဆိုတာလည်းပဲအကန့်အသတ်မြတ်စွာဘုရားဟောကြတော့မယ်ဒီဖြစ်ဖြစ်တဲ့ယုံနာသင်္ခါရတရားတွေဒုက္ခသစ္စာတွေပေါ့ဖြစ်ဖြစ်တဲ့ယုံနာတိုင်း အဲအထူးအားဖြင့်နာန်တိုင်းဒုက္ခသစ္စာလားဆိုတော့မတရားနဲ့ကိုတရားဒါတော့ဒုက္ခသစ္စာမဟုတ်ဘူးမဲ့စိတ်ဒုက္ခနဲ့ကိုစိတ်ဒုက္ခပေါ့လေနာနာတော့နာတရားတည်းပဲထည့်ရတာဒါပေမဲ့လို့သူဒုက္ခသစ္စာလည်းမထည့်ဘူးလောကီယုံနာတရားတွေလောက်ပဲဒုက္ခသစ္စာမြတ်စွာဘုရားခေါ်ကြတော်မူတယ်ဒါဟာဒါဒုက္ခပဲဒုက္ခအတိုင်းဒါကသူ့အတိုင်းဒါကဒါပဲဆိုတော့မြတ်စွာဘုရားကဒုက္ခကိုလည်းပဲ ညွန်ပြတော်မူတယ်သူ့ရဲ့အတိုင်းအတာ level ကိုလည်းပဲဒီစာမြတ်စွာဘုရားပြတော်မူတယ်အဲ့ဒီဒုက္ခရဲ့အကြောင်းဟာအရင်ကကတော့တဏှာပဲဆိုတာလည်းပဲပြတယ်မြတ်စွာဘုရားဒုက္ခသမုဒိယအနေနဲ့ပေါ့လေပြီးတော့အခုလောလောဆယ်ရရှိထားတဲ့ဒုက္ခသစ္စာတဲ့တရားတွေကအကျိုးတရားတွေအကျိုးတရားတွေဆိုတော့ပယ်လို့မဖြစ်ဘူးပယ်လည်းမပယ်မပယ်သကောင်းဘူးသူကအပ္ပဟာတ္တတရားတွေကို အထူးအဖြင့်ရုပ်တရားတွေဆိုလို့ရှိအပ္ပတ္တပတရားမပယ်ရတဲ့တရားတွေပိုင်းခြားသိရမယ့်တရားတွေကဖြစ်တယ်ပယ်ရမယ့်တရားမဟုတ်ဘူးသူကအဲ့တော့ပယ်ရမယ့်တရားတွေလည်းမြတ်စွာဘုရားကကွက်ကွက်ကွင်းကွင်းရှင်းလင်းပြီးတော့ပြသွားတယ်အဲ့တော့ခုရထားတဲ့ယုံနာဘွာကြီးကတော့ပယ်ရမယ့်ပါဟတ္တပတရားထဲမှာထည့်ပြီးတော့ခေါ်ထားတာမဟုတ်ဘူးအဲ့တော့ဒီလိုယုံနာမျိုးပေါ်မှာမကောင်းတဲ့အနေနဲ့မြင်လို့ ဒီယုံနာမျိုးမဆက်ခြင်းဘူးဆိုလို့ရှိရင်ဒီအကျိုးတရားမျိုးမဆက်ခြင်းဘူးဆိုလို့ရှိရင်အဲ့ဒီအကြောင်းတရားကိုဖန်တီးတတ်တဲ့အဲအဲ့ဒီအကျိုးတရားကိုဖန်တီးတတ်တဲ့အကြောင်းရင်းအဲ့ဒီအကြောင်းရင်းကိုသာချုပ်ရအောင်လုပ်ဖို့ဒါရှိတာအကြောင်းရင်းမပေါ်အောင်လုပ်ဖို့ပဲဒါရှိတာပဲအကြောင်းရင်းချုပ်ခဲ့လို့ရှိရင်အကျိုးလည်းချုပ်ခဲ့တော့မှာပဲအကြောင်းမရှိရင်အကျိုးလည်းမရှိတော့ဘူးအကြောင်းချုပ်လို့ရှိရင်အကျိုးလည်းချုပ်တော့မှာဒါအတူတူပဲအဲ့ဒါကိုမြတ်စွာဘုရားကမှခေါ်ထုတ်တာ ဒုက္ခရဲ့ဖြစ်ချင်းအကြောင်းဟာဆိုလို့ရှိရင်တဲ့တာယာမှုတဏှာပဲဆိုတာတာယာနှစ်တဲ့ကျွတ်မြတ်တဲ့တဏှာပဲဆိုတာပေါ့တဏှာကိုတမဒုက္ခရဲ့အကြောင်းရင်းလို့မြတ်စွာဘုရားကပေါ်ပြတာအရင်ကံကိုတမပေါ်ပြတာခုနရှင်ပင်ရဟာမိမိကိုညားနဲ့လက်နဲ့နဲ့ပြစ်လိုက်ပြီဆိုလို့ရှိရင်ပြစ်လိုက်တဲ့ညားစီလက်နဲ့စီမသွားဘူးတဲ့ဒီညားဒီလက်နဲ့ဘယ်ရလာတယ်ဆိုခြေကန်းကစလိုက်တာ ံခွင်းကြီးမြတ်စွာဘုရားရှင်တိနဲ့တူတယ်ရှင်တိစိတ်ပုံမျိုးနဲ့တူတယ်လို့ကျမ်းဂန်များရတယ်မှာပြထားတာဒုက္ခချုပ်ရနိရောဓပစ္စပေါ်တော့မယ်ဆိုလို့ရှိရင်မြတ်စွာဘုရားကဒုက္ခဒုက္ခဖြစ်ခြင်းအကြောင်းတူရတဲ့စာကြီးလဲပေါ်ပြတယ်ချုပ်ရချုပ်ရချုပ်ကြောင်းဖြစ်တဲ့အဲချုပ်ကြောင်းဖြစ်တဲ့အကျင့်တွေလည်းပဲသိသိပါတယ်မှာပေါ်ပြထားတာအခုကြည့်ဟောဘုန်းကြီးတို့သူရထားတဲ့ယုံနာ ဒုက္ခသစ္စာထိုက်တဲ့အကျိုးတရားကြီးကိုတော့ပယ်လို့မဖြစ်ဘူးတတ်လို့လည်းမဖြစ်ဘူးညှင်းပြောင်းလို့လည်းမဖြစ်ဘူးအဲ့ဒီလိုသွားပြီးတော့လုပ်လို့ရှိရင်ဒါလမ်းမဖြစ်ပါဘူးသူကြည့်ပေါ့ဇွား၆ပါးကပြည့်ပြည့်တဲ့ယုံနာတရားတွေသူတို့ဖြစ်စေလိုက်ပြီးတော့ရှိနေတဲ့အခါမြင်နိုင်ရှိကြားနိုင်ရှိနားနိုင်ရှိစားနိုင်ရှိသိနိုင်ရှိသိနိုင်ရှိကိုယ်တိုင်းစားနိုင်စောင်းနိုင်ငယ်တိုင်းကြွားတိုင်းနားနိုင်ခြားတိုင်းပေါ့ဒီလိုရှိနေတာ ကျူးလိုက်လောက်အောင်လည်းပဲအမြဲတည်းအကြောင်းရဆိုင်ပြီးနေတာအကြောင်းရဆိုင်ပြီးတော့ဆွဲမဲ့တဲ့တတိတိဖြစ်လာပြီဆိုလို့ရှိရင်ကျူးရကျူးအောင်လို့ကစိတ်ကလေးကစိုက်စိုက်ကြအယုံလေးတစ်ချက်ပေါ်လိုက်မှတ်လိုက်ဒီပေါ်မှာစိုက်ကြသွားလိုက်နောက်တစ်ချက်ပေါ်လိုက်မှတ်လိုက်ဒီပေါ်မှာစိုက်ကြသွားလိုက်အဲလိုရှိမှတ်တဲ့ဓာတ်ကြီးအရှင်ကျက်လာတော့အားကြည့်လာခုနဉာဏ်လေးကိုရှင်းလာတယ်ယုံနာဒုက္ခသစ္စာတဲ့တရားလေးတွေမှာသိလာတယ်ပိုင်းခြားပြီးတော့ခုနပရိညိယတရားတွေပေါ့ ဉာဏ်ဖြင့်ပိုက်ချပြီးရမယ်တရားတွေကလည်းဓမ္မသင်္ကေတကြကိုယ့်ကိုယ်ကိုယ်ကပေါ်လာပေါ်လာတဲ့ဟာတွေပေါ်တဲ့အတိုင်းဓမ္မရှိမှတ်တဲ့အခါကျတော့သိလာအာယုဒ္ဓတိကြယုဒ္ဓတိကြခါနဲ့ကွဲလာတာအကြောင်းနဲ့အကျိုးနဲ့လည်းပဲကွဲလာတာပဲမမြဲဘူးသိရဘူးသူတို့တိုင်းသိဖို့လည်းကွဲလာတာဟဲ့ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားခါနဲ့ပမိတ်ချရဓမ္မသိလာလားသိတော့အမှန်ကိုမသိရဝိဇ္ဇာဓမ္မကွဲသွားပြီကြောက်သွားပြီဝိဇ္ဇုပါဒအဝိဇ္ဇာနိရောဓဆိုတာဝိဇ္ဇုပါဒအတိညာဝိဇ္ဇာ ဖြစ်ပေါ်လာခြင်းကြောင့်အဝိဇ္ဇာဏီရောတော့တဲ့အမှန်တိုင်းမသိတဲ့အဝိဇ္ဇာချုပ်သွားတယ်ချုပ်သွားတယ်ဆိုတာဖြစ်ခွင့်မရတာပဲဒါပဲချုပ်သွားတယ်အတိရောက်ရင်မတိရောက်တာပဲအလင်းရောက်လို့ရှိအမောင်ပြောက်တယ်လို့ပြောတယ်ဒီမှာအတိရောက်တော့မတိပြောက်ပြောက်သွားတယ်ဝိဇ္ဇာဉာဏ်ကြီးဖြစ်ပေါ်လာတာနဲ့ဒါတခါတည်းတမမတိပြောက်ပြောက်သွားတာဘယ်တော့ကောင်းမလဲမတိပြောက်ပြောက်သွားတာရှင်မတိလို့ တွေ့မိတာပဲမသိလို့အကောင်းထင်ပြီးတော့တွေ့မိတာပဲအမှန်တိုင်းမသိတော့ဒါကြီးအကောင်းထင်တာဒါလည်းဝိဇ္ဇာပဲတွေ့မိတာတဏှာလာမယ်တွေ့လာမှုလာမယ်အခုတော့ဓမ္မတိတိနေပြီလေအမှန်တိုင်းတိတိနေပြီကိုယ်တည်းကပေါ်တဲ့ဟာလေးတွေဓမ္မပိုက်စားပြီးတော့သိရမယ်ပရိညတ်တရားတွေကိုသူတို့ဖြစ်ခဲ့လိုက်ပြီးတော့ရှိတော့ပိုက်ဖြစ်ရသိနေပြီပြီးတော့ဒုက္ခကိုဒုက္ခမှပြီးတော့ဒုက္ခလို့ထင်ပြီပေါ့ဒုက္ခလို့မထင်တော့ဘူး သိရမြင်ပြီပေါ့ချမ်းသာမမြင်တော့ဘူးချမ်းသာလို့မထင်တော့ဘူးအပတိပါတိအဝိဇ္ဇာရောမိစ္ဆာပတိပါတိအဝိဇ္ဇာရောတခါတည်းတမှာချုပ်သွားတာအမှန်သိမြင်တဲ့ဝိဇ္ဇာဓာတ်ကြီးပေါ်တိညာဓာတ်ကြီးပေါ်ပေါက်လာတာနဲ့ပဲတခါတည်းတမှာအမှန်မသိတဲ့အလွဲ့တွေထောက်ကြည့်တယ်အဝိဇ္ဇာချုပ်သွားတာတဲ့ဘယ်လောက်ကောင်းမလဲချုပ်သွားတော့ဟောမသိလို့ကျွဲတာအခုတော့ပြီးတော့ပြဲသွားတယ်ဟောကနာမပေါ်တော့အဲ့ဒီအကြောင်းလေးကိုလိုက်တာ တဏှာမပေါ်ဘူးတဏှာမပေါ်တော့ตายရပြီးတော့ဆွဲလန်းတဲ့ဥပါဒဏ်လည်းမပေါ်တော့ဘူးအသက်ရှင်နေတဲ့အကောင်လေးရှိတယ်လို့ဒီလိုထင်မှပြီးတော့လွဲမှားတဲ့ဒိဋ္ဌိဥပါဒဏ်လည်းမပေါ်တော့ဘူးဟောဒီနည်းနဲ့ပဲအဝိဇ္ဇာရောတဏှာရောဥပါဒဏ်ရောအကျိုးတရားတွေရဲ့အကြောင်းကြီးချုပ်နေတာအထူးအားဖြင့်ကတာယာမှုပေါ့လေဒုက္ခရဲ့ဖြစ်ခြင်းရဲ့အကြောင်းကိုလက်တယ်ဒုက္ခရဲ့အကြောင်းဖြစ်ခြင်းလက်တယ်လက်တယ်ပြုတ်ပြတာ အဲ့ဒီအကြောင်းတတ်အဲ့ဒီအကြောင်းတတ်တာမြတ်စွာဘုရားကဟုတ်လားဘယ်လောက်သက်တာလဲကြည့်ပါအဲ့ဒီလိုအကြောင်းကိုအရင်ကကိုတတ်ရမယ်သာအရင်ကမတတ်ဖဲနဲ့ခွေးရဲနဲ့ပြလိုက်တဲ့အခါကျတော့จิตတဲ့လူနှိမ့်ရမယ်သာจิตတဲ့လူမနှိမ့်ဘဲနဲ့จิตတဲ့လူကသွားတဲ့ခဲသွားပြီးတော့ခဲတော့ဘာအကျိုးရှိမလဲအကျိုးမရှိတဲ့အကျင့်လေတာမလို့သာသနာပအခြားပုဂ္ဂိုလ်တွေဟာရိုးရိုးဒုက္ခတော့သိတယ် ตายရတယ်ဆိုတဲ့တဏှာကိုလည်းသိတယ်ဒါပေမဲ့လို့ဒါကဒါကဒုက္ခခေါ်တယ်ဒုက္ခဆိုတာဒီလောက်ဒီလောက်အတိုင်းအတာရှိတယ်ဆိုတော့ဒါမသိဘူးဒါဒါကတဏှာအစ်စ်ပဲဒုက္ခကြီးကြီးအကြောင်းပဲဒီလိုမသိဘူးတဲ့မသိတော့ဘာဖြစ်လို့လမ်းမတွေလိုက်ပြီးတော့အလွဲတွေလျှောက်ကြည့်ကြတာအလွဲမှတကယ်အလွဲတွေပါပဲစာတင်နဲ့အစာမစားဘူးဝိတ္တနဲ့အဝတ်မိုးဘူး နေတဲ့နဲ့အိယာနေရမနေဘူးပေါ့ဒီအရိယာဘုမြတ်တာအောင်မနေဘူးဒီတော့အပူရေမြတ်တာအောင်မနေဘူးသုံးအိန္ဒိယမှာဘုန်းကြီးတို့အိန္ဒိယသွားတော့ကစာထဲမှာသုထားတဲ့အတိုင်းပေါ့ဒီတကယ်လက်တွေ့သိအောင်ဆိုပြီးတော့အဲကျုံတညဟာလူသွားပြီးတော့လေ့လာပါရဏီကြီးကိုရောက်တဲ့ခင်ခံလေးကာယုတျောက်ကြောက်ပြီးတော့ကြည့်ပါတယ်ဘုန်းကြီးအဲ့ဒါမှကိုတုံးလုံးကိုတော့အမှန်တန်ချမ်းရတဲ့ဒီဇမဂါကြီးပေါ့ ဒီကိုယ်လုံးပြာတုတ်ပြီးတော့ဒီတိုင်းဝတ်တုကြီးနေကြတာရုပ်ရည်ကြည့်လို့ရှိရင်တော့တစ်ထည်ကြီးနေတယ်ကိုကြည့်ဒီကြည့်တယ်ဘာမှလည်းအင်ဂျင်မရဘူးငါကအင်ဂျင်မကြည့်အဲ့ဒါတွေအဲ့ဒါတွေကိုအဲ့ဒီလိုကြည့်နေရတာကိုပဲသူတို့အနေနဲ့တကယ်အကျင့်ကောင်းကြည့်ရကြည့်နေတယ်ဒီလိုယူဆနေတာအဲ့ဒီအကျင့်ကိုလည်းပဲအဲ့ဒီအကျင့်ကိုကြည့်နေတဲ့ပုဂ္ဂိုလ်တွေကိုလည်းပဲတဲ့ဝင်ယုံကြည်နေတဲ့ပုဂ္ဂိုလ်တွေလည်းပဲကုသိုလ်ရှိနေတာအဲ့ဒီလိုတော့တဲ့ဘုန်းကြီးတို့ကရောက်သွားတာအမှန်ကောင်းတယ်ဆိုတာ သိကံကောင်းတာအများကြီးကံကောင်းတာအဲ့ဒါတချို့များဆိုလို့ရှိရင်မတ်တာကြီးတို့လည်းပဲဆောင်းဆောင်ထိုင်ပြီးအဲတချို့ဆိုလို့ရှိရင်လည်းပဲဒီကိုင်းကိုဆောက်နဲ့ချိန်ပြီးတော့လောက်ထိုးယူနေတာလေအုံနဲ့တိုက်နေတာလေသူရှိတယ်ကလကတ္တမှာလည်းပဲဟိုကူလီမြစ်ဆိုတာရှိပါတယ်အဲဒီကူလီမြစ်ကာယုတစ်ယောက်မှာအချက်ကလေးလုံယုံပဲသူတို့စီးတော့ပြီးတော့တယောက်နဲ့တယောက်အာပွတ်တနေကြတာရောအဲ့ဒါသုံးမတွေ့ခဲ့ပါတော့ဘုန်းကြီးတို့ချို့မပြောကောင်းတဲ့ဟာတွေတော့မှပါဇက်ကမထောက်အောင်တဲ့ဟာတွေတော့အခုဒီရှိနေသေးတယ် ဟိုတုန်းကရက်စွာပြဟောကြားထားပြီ။စာနဲ့တွေ့ရတာအခုတော့လက်တွေ့ဖြစ်နေပြီလို့ဒီကြိမ်ပိုင်းဘုန်းကြီးတို့တွေ့ရပါတယ်အဲ့ဒါကိုအဲ့ဒါဒီအမအစ်စ်မဲ့ရဟာလေအဲ့ဒါဒီကြည့်နေတာသူတို့ကဒီလိုယူဆတယ်လေဂျိမ့်ပါတာကောမိကန္တနာတကျမ်းထဲမှာသူတို့ပြတယ်သံဝရနဲ့နိစ္စရအဲ့ဒီနှမျိုးတွေကသံဝရဆိုတာက ပိတ်ဆို့ချုပ်ကြီးတဲ့အကျင့်ပိတ်ဆို့ချုပ်ကြီးတဲ့အကျင့်ကိုလည်းတံဝရလို့သူတို့ကယူဆတာပိတ်ဆို့ချုပ်ကြီးရတယ်ဆိုတာကဘာလဲဆိုတော့သူတို့ရဲ့အယူဆအရကမ္မပုဂ္ဂလခေါ်တဲ့ကံအဲ့ဒီကံအဲ့ဒီကံဟာအဲကံဖြစ်စေတတ်တဲ့အဲ့ဒီကံဖြစ်စေတတ်တဲ့အာယုန်လေးဆိုတာရှိတယ်ရုပ်တွေဆိုတာရှိတယ်အဲ့ဒီရုပ်တွေမပေါ်ပေါက်ရအောင်လို့ချုပ်ကြည့်ရတာ ဆိုလိုတဲ့အဓိပ္ပာယ်ကတော့အဲမြင်စရာအသင်းလေးပေါ့လေမျက်စီတွေဝင်လာလို့မြင်သွားတယ်မြင်သွားပြီကြားစရာသာလေးကနားထဲရောက်လာပြီးကြားသွားပြီတဲ့ဒါတော့စူစရာအနံ့ကနှာခေါင်းထဲရောက်လာလို့ဒီမှာနံတိသွားပြီတဲ့အရသာကလည်းပဲရှားပေါ်ရောက်လာလို့ဒီမှာရသာလေးတွေပြီးတော့ပြီးပြီးသွားပြီဖြစ်တွေ့စရာလည်းပဲကိုယ်ပေါ်ရောက်ရောက်လာတော့ကူတာအေးတာတောင်းတာတင်းတာလောက်တာဒါကြီးပြီးပြီးသွားပြီတဲ့ဒါတော့ ကာမပုဂ္ဂလခေါ်တဲ့ကံကိုကံမြောက်တယ်ခုနရုပ်တည်ဆိုတာရှိတယ်တဲ့အဲ့ဒီရုပ်တည်မျက်စိနာနာနှာခေါင်းကြားကိုအဲ့ဒီပုံမှာဝဝင်လာလို့ရှိရဲ့တဲ့အာယုံနဲ့ငကိုကရှိနေတဲ့အတ္တခေါ်တဲ့သူတို့ယူဆတာအတ္တလေးပဲအတ္တလေးနဲ့ပူပေါင်းမှုသွားတယ်ခုနဟိုမဟာဇမကြီးကခွဲခြားပေးလိုက်တဲ့ဇီဝအတ္တခန္ဓာကိုယ်ပြည့်စည်သွားပြီလေလို့အဲ့ဒီဇီဝအတ္တလေးကမပြည့်စည်ဘူးဒါလေးရတယ် အဲအဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာရှိနေတယ်လို့ယူယူဆထားတာကိုမျက်စိကဝင်လာနားကဝင်လာနှာခေါင်းကဝင်လာကြားကဝင်လာကိုယ်ကဝင်လာတဲ့မြင်စရာကြားစရာနားစရာစားစရာသိစရာအာယုန်တွေအဲ့ဒီအာယုန်တွေကကိုယ်ထဲမှာရှိနေနေတဲ့ကောနာဒီဝအတ္တခေါ်တဲ့အတ္တလေးနဲ့တွားပြီးတော့ကူပေါင်းနေတယ်အဲ့ဒါလို့ကူပေါင်းမိပြီဆိုလို့ရှိရင်ကံတိတ်ကိုရှိတယ်အဲ့ဒီကံတိတ်တွေကနေပြီးတော့ဘဝတိတ်တွေ ဖြစ်ဖြစ်နေတယ်ကြားစရာအတန်စပြီးတော့အဲ့ဒီအာယုံလေးမျက်စိတွေမရောက်နားတွေမရောက်ရအောင်ဟုတ်တယ်မလားနှာခေါင်းတွေမရောက်အောင်ရှားတွေမရောက်ရအောင်ကိုယ်တွေမရောက်ရအောင်ရှင်းထားတယ်ဒီလိုကိုအဲ့ဒါကြည့်တော့အဲ့တော့သူတို့အလိုဆိုလို့ရှိရင်တော့မျက်စိကြည့်ပြီးမယ်လို့မမြင်အောင်မျက်စိပိတ်ထားရဖို့ပေါ့နေဟုတ်လားနားကြည့်မယ်လို့နားပိတ်ထားရဖို့ပေါ့နေနှာခေါင်းကြည့်တော့လည်းနှာခေါင်းပိတ်ထားရဖို့နှာခေါင်းကြည့်တော့နှာခေါင်းပိတ်ထားလို့ရှိရင်အသက်ကြီးကြပြီးတော့သေးဖို့ရှိရတာပေါ့ ရှားလည်းပဲပိတ်ထားကိုပေါ့ပြီဘာမှမစားဘဲနဲ့ရှားပိတ်ထားကိုပေါ့ပြီအဲကိုလည်းပဲဒီမှာဒီတိုင်းပေါ့ကိုလည်းဒီမှာချမ်းပြန်ချမ်းသာပူဇာကြည့်ကူတာပဲသိရှိတယ်ကြောင့်မျက်စိပေါက်တို့နားပေါက်တို့သိလို့ရတဲ့သားပေါ့လေအစာနဲ့မကင်းနိုင်တဲ့ပုဂ္ဂိုလ်ကြီးကရှားပိတ်ပြီးတော့ကျင့်လို့ဖြစ်နိုင်ပါမလားဟင်နှာခေါင်းပိတ်ပြီးတော့ကျင့်မယ်ဆိုလို့ရှိရင်အသက်ကြီးကြပြီးတော့အဲ့ဒီနေရာမှာပဲမိနစ်ပိုင်းအတွင်းမှာပဲပြေးဖို့ရှိတော့တာလေ ခန္ဓာကိုယ်လည်းပဲပိတ်ဆို့လို့ပဲရနိုင်တယ်ဓမ္မအတိတ်တွေကရောက်နေတာပဲမာရာတွေပြောတာတွေလာသိတယ်၊ဘူရာတွေဒါတွေလာသိတယ်၊တောင်းတာတိလာတွေလာသိတယ်။ကိုယ်ထဲမှာလည်းပဲဓမ္မဒါတွေသိနေတာပဲအကြည့်ကဘယ်နဲ့လို့ရှင်းလို့ဖြစ်ပါမလဲ။အဲ့ဒါကိုဤကဏ္ဍနာတာဗုဒ္ဓဝါရခေါ်တဲ့ဂျိန်းဘာသာဝင်တွေကတံဝရဆိုတဲ့အနေနဲ့အဲ့ဒီအရာရှင်းတယ်။ဒီအရာတွေကလည်းသိပါတယ်အဲ့ဒါတွေပါပဲ။အဲ့တော့ခွေးတို့အဲ့ဒီအကျင့်တွေရောက်လို့လားသိကံကောင်းတယ်။ ပြီးတော့နေသရဆိုတာကရှိရှိဘဝတွေကလုပ်ခဲ့တဲ့အကုသိုလ်တွေဆိုတာလူတိုင်းလူတိုင်းရှိတယ်အဲ့ဒီအကုသိုလ်တွေဆွေးမြေပြီးတော့အကျိုးမပေးရအောင်ဒါလိုအပ်တယ်အဲ့တော့ဆွေးမြေပြီးတော့အကျိုးမပေးရအောင်လိုအပ်နေတော့ဒီခန္ဓာကိုယ်ကြီးမြေကောင်းကြကောင်းနာကောင်းရတာကောင်းအထီးတွေကောင်းခေါ်တယ်ကာမဂုဏ်အာယုနဲ့မွေးမြူနေရင်တက်တာနေနော်တက်တာနေတယ်ဆိုလို့ရှိရင်တော့ရှိအတိတ်က ပြုခဲ့တဲ့အကုသိုလ်တွေဟာဆွေးမြေပြီးတော့သူတို့အကျိုးမပေးတဲ့အနေမျိုးမရောက်တဲ့အကျင့်အကုသိုလ်တွေထပ်ပွားပြီးတော့မကောင်းဆိုးဝါးတွေလည်းဖြစ်เสียရှိရဲ့အဲ့ဒီတော့ရှိရှိအတိတ်ဘဝကမဆုံးနိုင်တဲ့အကုသိုလ်ရေခန္ဓာကိုယ်ပြင်မသိအောင်သင်ခြင်းအားဖြင့်ဆွေးမြေသွားအောင်ဆိုပြီးတော့ဒီမှာစားပေးတဲ့အစာမစားဘူးလေဝိတ္တင်တဲ့အဝမိုးဘူးလေကိုယ်တော်လုံး ဒါတော့ယဟန်ကောင်ကျင်ကောင်းနေမှာပေါ့လေမကင်းစကောင်းနဲ့ဒီမှာအိယာနေရာတွေပေါ့လေကောင်းမှုနဲ့အိယာတွေပေါ့လေဒါတွေဒါတွေမသုံးဘူးနေမကောင်းမှုဆိုလို့ရှိရင်လည်းပဲသီဝတ္တသမမီဝဲဘူးအခုနသောသောပိုင်းကပြောသလိုပေါ့လေကိုတုံးလုံးကျင်းတယ်ဆောင်းကြောင်တိုင်းကျင်းတယ်မတ္တကြီးကျင်းနေတယ်စိတ်ကဲကိုဒီမှာကြောက်နဲ့ချိန်ပြီးတော့ဇောက်ခိုးကြည့်နေတယ်အုံမြင်ဆိုင်တယ်ပေါ့လေအဲ့ဒီလိုလုပ်တာအဲ့ဒီခန္ဓာကိုယ်ပြင်မဆင်းရဲနေတယ် အတိတ်ဘဝကပြုခဲ့တဲ့အကုသိုလ်တွေကလည်းမနိစ္စရဆိုတဲ့အတိုင်းကိုဆွေးမြေပြီးတော့အကျိုးမပေးနိုင်ဘူးဖြစ်ပါဒီလိုကြီးကြတာဒီလိုကြီးကြတာဟုတ်လားဘယ်လောက်လမ်းလွဲလိုက်တယ်လဲဆိုတာကြည့်ပေါ့ဒီတော့မြတ်စွာဘုရားနဲ့တစ်ချိန်မှာပေါ့လေအဲ့ဒီလိုအကျင့်ကိုအမွန်မြတ်ယူဆပြီးတော့ကျင့်နေတဲ့ပုဂ္ဂိုလ်တွေနဲ့တွေ့တွေ့တယ်ကျင့်လို့အခုဒီလိုပြန်မခံပြီးတော့ကျင့်နေရတာဟာဘာဖြစ်လို့တော့တဲ့သူတို့ကကျင့်ကြတယ်ခုနပြောတဲ့အတိုင်းပါ အတိတ်ကအကုသိုလ်တွေမှန်သမျှပဲတဖြည်းဖြည်းဆွေးမြေပြီးတော့အကျိုးမပေးတဲ့အနေမျိုးရောက်အောင်လို့ဒီမှာပြမခံကျင့်နေတယ်ပြမခံကျင့်ခြင်းဒီအဲ့ဒါတွေကဆွေးမြေပြီးတော့အကျိုးပေးမှာမဟုတ်ဘူးလေလို့နေပါအောင်တဲ့တင်းတို့အတိတ်ဘဝကအကုသိုလ်တွေလုပ်ထားတယ်ဆိုတာလည်းဧကဧကသိရလားအာဒီလိုတော့မသိပါဘူးတဲ့လို့မသိပဲနဲ့ရမ်းပြီးတော့ကြည့်နေတာဒါပြင့်မလားတဲ့ညဆိုပါဗျာဒီတိုင်းနေတယ် ပြီးတော့လည်းပဲပုဂ္ဂိုလ်တူတူမှာဆိုလို့ရှိရင်တော့အာဟုတုတွေဘယ်လောက်ပဲလောက်ရှိတယ်ဆိုကြပါတော့ဆိုကြပါအစိသားလောက်ရှိတယ်50သားလောက်ရှိတယ်တပိသားလောက်ရှိတယ်ဆိုတာဒီလိုမသိရလားငါဒီလိုလည်းမသိပါဘူးတဲ့လို့ဒီလိုမသိဘဲနဲ့ရမ်းပြနေတာသိမှာမလားတဲ့ဒီလိုပြသွားကြတယ်သင်ကြတာလေအဲ့ဒါလို့ဘာမှမသိဘဲနဲ့အရမ်းပြနေတဲ့ဟာမျိုးကတော့ဒါကတော့မဖြစ်တင်ဘူးတဲ့မြတ်စွာဘုရားကသူတို့ကိုသာသနာတဲ့အနေနဲ့အတိညာလေးသိတယ် ဒါပေမဲ့လို့ကိုလိုမြတ်တွေကမြတ်စွာဘုရားလမ်းမှန်ပြတာတော့မှလမ်းမှန်မလိုက်သေးနဲ့အဲ့ဒါတွေကိုအကောင်းမြတ်ပြီးတော့လမ်းလွဲပဲလိုက်ရက်လိုက်နေတာဒါကြောင့်ကိုမေကောကိုမေကပฏิပန်တော်လောကသန္တိဝါသောလောကသန္တိဝါသောဒီရောကိုပါတတ္တဝါအများစုဒီကိုမေကပฏิပန်တော်လမ်းမှန်ပြတာတော့မှအကျင့်ပါပြီးတော့လမ်းမကိုတကောက်ကောင်းနဲ့လိုက်နေ၏လမ်းမရှောက်ရဲပဲရှောက်နေတာပဲ အဲ့ဒါရှိပါအဲ့ဒါသူတို့နိဂန္ဓနာသဗုဒ္ဓဆရာကြီးကအစပေါ့လေသူအယူဝါဒကိုတိုက်တဲ့ဒီဘာသာဝင်တွေကမုံမြတ်ထားပြီးရှိနေပြီသံဝရနိဒရာသံဝရဆိုတာကမျက်စိနဲ့နှာပေါင်းရှားကိုအဲ့ဒီရဲကိုမြင်စရာအစရှိအာယုံနဲ့မွေးရအောင်ပိတ်ဆို့တားဆီးပြီးတော့ဟောလေရှင်းတဲ့အချိန်မျိုးဒါပေါ့အာယုန်တွေဝင်လာလို့ရှိရင်ကိုယ်တွင်းကအတ္တလေးနဲ့ပူပေါင်းပြီးတော့ ကံတိတိရောက်သွားမယ်ကံတိတိရောက်လို့ရှိရင်ဘဝတိတိရနေပါဘဝတိတိရနေပြီဒါဆင်းရဲတယ်အလွဲအလွဲကြီးဟာလားအဲ့တော့ဘုန်းကြီးတို့တည်းကူမြတ်စွာဘုရားလောကမှာပွင့်ထွန်းပေါ်ပေါက်လာလို့ကုသိုလ်ရှိတယ်အကုသိုလ်ရှိတယ်သူတို့ရဲ့အကျိုးပေးရဘုံဒီလည်းပဲရှိတယ်အထူးအားဖြင့်မရောက်ဖို့ပေါ့တမယဝဆင်းရဲမှာလုံရောက်ရေးအတွက်အခုလိုအကျင့်ကောင်းတွေလည်းပဲရှိတယ်ဆိုတာပေါ့ဒီအကျင့်ကောင်းတွေပေါ်ပြထားလို့လမ်းမှန်ပြလို့ အဲ့ဒီလမ်းမှန်ကိုရှောက်နေရတာဘလောက်ဝတ်တာကြကောင်းမလဲဆိုလို့ရှိပါဟုတ်လားစိတ်ဝတ်တာကြကောင်းတာတိတိတိစိတ်ဝတ်တာကြကောင်းတာဘုရားရှင်တော်ပွင့်တော်ဘောကြီးဟောပေါ်ခြင်းကြမြတ်တရားကြောင့်ဤကားကုသိုလ်အာကုသိုလ်ဖြင့်ထို့ထို့ဘုံဘောဟာတိကြရများလာကြီးကြီးလေကြီးကြီးများလိုက်တာကြီးကြီးများလိုက်ကုသိုလ်ကအကုသိုလ်ကမှစေကဉာဏ်လေးကအစဝိလိဓမ္မာ ညံမျက်စိကိုဖွင့်နေရတာညံအလေးရောင်လေးရတာဘယ်လောက်ဖို့တန်တယ်ဆိုတာရှိအဲ့ဒီလောက်မှဘုန်းကြီးတို့တည်းမရှိဘူးဆိုလို့ရှိရင်ဖိတ်ဖိတ်တာဗမညမတိမှာမဟုတ်ဘူးအဲ့ဒီလိုတော့လေးရောက်သွားပြီးတော့ဒုက္ခရောက်ဖို့ကလမ်းမှားကြီးပဲကောက်ကောက်နဲ့ဆိုက်ဆောက်ဖို့ကလားတည်ကြနေတယ်နော်ဒီမှာလမ်းမှားကြအများပါပဲလမ်းမှားကြလို့လမ်းမှားကိုရှောက်နေကြတာအဲ့ဒီပုဂ္ဂိုလ်တွေလမ်းမှားလမ်းမှားကြရတဲ့နဲ့ရသွားပြကြတဲ့လမ်းမှာလမ်းမှာကိုမလိုက်ဖဲနဲ့လမ်းမှာကြီးပဲဆက်ပြီးတော့လိုက်နေကြတာပြီးတော့မြတ်စွာဘုရားက ရမ်းပြီးတော့လုပ်ရတဲ့အလုပ်ကမတော်ဘူးတဲ့ညာနဲ့ချိန်စားပြီးတော့လုပ်မှဖြစ်နေဆိုတဲ့အကြောင်းသူတို့ကညံပေးပါလေလို့မြတ်စွာဘုရားမြတ်စွာဘုရားကိုယ်တိုင်ပဲ၆နှစ်လုံးလုံးဒီလိုကိုယ်ပင်မခံပြီးတော့ရှင်းခဲ့တဲ့အချိန်ရှိတယ်မို့လားမြတ်စွာဘုရားကိုယ်တိုင်ရှင်းရတာကအဲ့ဒီခုနသူတို့သူတို့ယူဆတယ်လို့ပေါ့လေအတိတ်ကရှိထားတဲ့အကုသိုလ်တွေဆွေးမြေပြီးတော့သွားရအောင်ဆိုတဲ့ရည်ရွယ်ချက်မရှိဘူးမြတ်စွာဘုရား သိရလူခေါ်အညောမဲ့ကောဘောဓာယလောင်းတယ်ဘောဓာယအမှန်တရားအမှန်ဉာဏ်ရဖို့ရာအတွက်အညောမဲ့ကောအခြားသောနိလန်းတစ်ခုသိရလူခေါ်ရှိကောင်းရာတော့ဆိုတဲ့ဒီအကြံနဲ့ကဒါကတော့အတိညာရဖို့ရာအတွက်အခြားအကျင့်လမ်းစဉ်ဖြစ်နေသလားလေဆိုတဲ့အနေနဲ့လမ်းမှာမရောက်ခင်ကတော့မြတ်စွာဘုရားက နာမှန်လီမလားဆိုတဲ့အနေနဲ့လိုက်ခဲ့တာအကုသိုလ်တွေရှင်းပြသွားအောင်လို့သူတို့အယူဝါဒလိုအကုသိုလ်တွေရှင်းပြသွားအောင်လိုက်ခဲ့တာမဟုတ်ဘူးအဲ့ဒါတခုဘုန်းကြီးတို့မြတ်စွာဘုရားအလောင်းတော်ပါလေဌာနကဘယ်လောက်ထူးခြားတယ်ဆိုတာရှိဟုတ်လားဘယ်လောက်ထူးခြားတယ်ဆိုတာရှိအဲ့တော့ခန္ဓာကိုယ်ပြင်မဆင်းရောကျင့်တဲ့အကျင့်ပေါ့အဲ့ဒီအဲ့ဒီဟာလည်းပဲမလိုက်ပါနဲ့တဲ့မြတ်စွာဘုရားကအဲ့ဒါကြီးကဲရှားပါတဲ့ပြင်မယုံညအထုက အတ္တကိလေသာအတ္တကိလေသာနိယောဂတဲ့ဒီမှန်ယူတက်တဲ့ပဲဒုက္ခဒုက္ခဆိုတာကဆင်းရဲပင်မယူတက်တဲ့ပဲဆင်းရဲပင်မယူလည်းမဟုတ်ဘူးတချို့အကျင့်တွေတော့ကိုအားတွေလဲပြီးတော့ဟောဒီယောဂါတွေရပြီးတော့တေးတော့ပြနေတာပဲအကျင့်တေးတော့ပြနေတယ်သူဒိမ့်ပါလာဝင်ကိုတေးသွားတာပဲသို့တော်ဘက်ကဆိုလို့ရှိရင်ဒိမ့်ပါလာဝင်ကသူတို့သူတို့ဒီမှာပေါ့လေသူတို့ပဋိစ္စအဖြစ်ခံယူရမယ်ဆိုလို့ရှိရင် သပင်းကိုထမ်းပြီးကိုလည်းပြက်ပြီးတော့မှုတ်တယ်ဒါတကောင်းလုံးမှာရှိတဲ့သပင်းတွေကကြီးထမ်းပြီးကိုလည်းညှက်ပြီးတော့လုပ်တာအဲ့တော့ဒီအမွေးတွေထုတ်ခါရတယ်ဆိုတော့ဘယ်တော့မှမရှိမသာခါရအလူလဲခံရမလဲဆိုတာရှိပါတော့လားအဲ့ဒါရှိတယ်အဲ့တော့ဘုန်းကြီးတို့ကဗုဒ္ဓမြတ်စွာသာသနာသာသနာမှာမလို့ရှင်းရှင်းညာရှင်းဒီတဲ့ပုဂ္ဂိုလ်တွေဟာခံချတယ်ဆိုတော့ဓာတ်နဲ့ပဲရိတ်ချတယ်ဟုတ်တယ်မလားသူတို့ကဓာတ်အသုံးမပြုဘူးအဲ့ဒီခန်းလေးကိုလည်းညှက်ထုတ်တာ အောက်ကမချိမစားခါရဲကိုဟုတ်လားမရှုပ်မဲနေတာအဲ့ဒီကစပြီးတော့ပြင်မနာပဲမသက်ပါလိုက်တာမသက်ပါလိုက်တာဟုတ်လားမလားပြင်မယုံကြီးအထုခါတဲ့အတ္တကျင်တာနိယောဂဆိုတာပေါ့လေအတ္တကျင်နိယောဂအကျင့်ကိုကျင့်နေတာကဒီအဲ့ဒါလေးသိကြရမှာပြင်မယုံညာအထုကအတ္တကျင်တာနိယောဂပြင်မယုံညာအထုကအတ္တကိလေသာနိရောဓ

အလေးအလာအကျင့်ဥစ္စာမဟုတ်တနည်းအားဖြင့်လည်းပဲတန်ရှင်းမြင့်မြတ်သောအကျင့်မဟုတ်ဆိုတော့ဒီဟာကိုကြောင်းပြန်ကြံလိုက်ပေါ့မတန်ရှင်းတဲ့အကျင့်မမြင့်မြတ်တဲ့အကျင့်ဆိုရင်တော့အဲမြင့်ပတ်တဲ့အကျင့်ယုံညံ့တဲ့အကျင့်ဆိုတဲ့အဓိပ္ပာယ်ပေါ့ဒါပေါ့အနတ္တသံဟိတအဲမိမိရဲ့တကယ်လူလားတဲ့သီလသမာဓိကျင့်ညာခေါ်တဲ့အကျိုးစီးပွားအစစ်အမှန်နဲ့မဆက်ဆက်မပတ်တဲ့ဘူး တဲ့ဘာများဓမ္မအသိဉာဏ်ပါတော့သီလကျင့်ဆိုတာလည်းမရှိပါဘူးဟာလားသမာဓိကျင့်ဆိုတာလည်းမရှိပညာကျင့်ဆိုတာလည်းမရှိဟာလားအဲရှိရဲ့အဲ့တော့ဒီဟာတွေအတ္တကျင့်တဲ့ယောဂအကျင့်တွေပြောရလို့ဆိုအများကြီးပါပဲဒါလို့ဆိုနားလည်လောက်ပါဘူးဆိုလိုတဲ့အဓိပ္ပာယ်ကတော့သုံးတဲ့နဲ့အစာမသုံးဝိတ္တနဲ့အဝတ်မဝတ်နေတဲ့နဲ့အိယာနေရာဘောဒီဒါတွေမသုံးဆောင်နာပကြပြပြီဆိုလို့ရှိရင်လည်းတင့်လျော်တဲ့ဈေးဝမမီဝဲ အပူရမြတ်တာအောင်မလေးအရိယဘုမြတ်တာအောင်မလေးဟာလားခန္ဓာကိုယ်ပြင်မှာဆင်းရဲရုံတက်တက်မြတ်ဖြစ်တဲ့အကျင့်မှန်သမျှအဲအဲ့ဒီအကျင့်မှန်သမျှအာထုသမျှအတ္တကိဉ္စမိယောကလမ်းစဉ်ကြီးပဲဆိုတာပေါ့လေမြတ်စွာဘုရားဆက်ထုတ်တော်မူတဲ့လမ်းစဉ်ကြီးပဲအဲ့ဒီလမ်းစဉ်မလိုက်ပါနဲ့လို့မသုံးဆောင်နဲ့ကိုယ်ရှင်းစေဒါလည်းကြောင်းနိုင်စေလို့အရဏဝိပင်ကအရဏအကျင့်ထဲမှာပေါ့လေအကျင့်တရားအနေနဲ့မြတ်စွာဘုရားက ပေါ်ပြရှောက်ပြီးတော့ကျင့်ရမှာဒီဟာတော့လိုက်လာပြီးတော့ကျင့်ရမှာမဟုတ်ပါဘူးဟုတ်လားဒါပေမဲ့လို့တချို့ပုဂ္ဂိုလ်များကလေအခုဗမာပြည်ကဘုရားဘာသာကိုသိကြတဲ့တချို့ပုဂ္ဂိုလ်များကအခုလိုပဋိသင်္တရားကိုအထုပါတာလည်းပဲကိုပင်မစိတ်ပင်မလည်းကိုပင်မစိတ်ပင်မလည်းဆိုတော့တရားလည်းပဲအတ္တကိလေသာဒီယောကအဖြစ်လေတချို့ကပြောကြတယ်ဟုတ်လားသူဆွေးကြတယ် အကျင့်လမ်းကျင်ကိုကောင်းကောင်းမကျင့်လို့တဲ့ပုဂ္ဂိုလ်တွေကတော့အချောင်အချောင်နဲ့ပေါ့လေနိဗ္ဗာန်ရလို့တဲ့ပုဂ္ဂိုလ်များတော့ဒီလိုပဲပြောရင်ပြောဟုတ်လားအဲဒီတို့မပြောသေးတယ်ဓမ္မအဲကိုယ်တည်းကဒုက္ခဝေဒနာကြီးပေါ်နေလို့ရှိမရှိနဲ့ဟုတ်လားဒါတော့ကိုယ်တည်းကနေတာထိုင်တာရှိတာလည်းမရှိနဲ့ဒီလိုပြောသေးတယ်ကိုယ်တည်းကနေတာထိုင်တာရှိတာတွေရှိလို့ရှိရင်တဲ့ဒီဟာတွေဒီဟာတွေလိုက်စားတာဓမ္မကမ္မတုကလိကညောညောကတာ ကာမဂုဏ်ခံစားတဲ့လမ်းစဉ်လက်ရရောက်တယ်တဲ့ပြော့လုံးတဲ့လမ်းစဉ်ပြောဆိုတယ်ကိုယ်ရဲ့တိတ်ကမခံစားရရင်ကျุလို့ရှိရင်လည်းပဲဒါလည်းပဲအတ္တကိမနဲ့ယောဂလမ်းစဉ်လေသူတို့ဆိုလိုတဲ့အတိတ်တွေကတော့อืมကိုယ်ရဲ့ကကောင်းကောင်းမကောင်းကောင်းပေါ့အဲ့ဒါမလားကိုယ်သမျှခံစားမှုဝေဒနာတွေပေါ့ကောင်းထုဝေဒနာတွေမရှိမှဖဲနဲ့ဒီတိုင်းနေဒီတိုင်းနေလို့ရှိရင်တော့အဲ့ဒီဘာလို့တော့ ကာမတုခာလိကနိရောဂလမ်းစဉ်နဲ့အရတ္တနိနိရောဂလမ်းစဉ်အဲ့ဒါမလားလမ်းစဉ်တစ်ခုကလွတ်သွားမယ်အဲ့ဒါမြင့်ကြီးမှပြီးကြတာပဲလို့သူဆိုရတာဟုတ်ပြီอืมဒီလိုသတိပဋ္ဌာန်အကျင့်မပါဘဲနဲ့များရနိုင်ပါမလားရနိုင်ပါမလားဘယ်နည်းနဲ့မှမရနိုင်ဟုတ်တယ်မလားอืมအခုဒီမှာอืมတရားအထုတ်ရတယ်ဆိုတာကလူအပ်တဲ့ဒီမှခံမှုပါဟုတ်လားလူအပ်တဲ့ဒီမှခံမှုလူအပ်လို့လုပ်ရတဲ့ဟာကဒါအတ္တကိမ္မဏနိယောဂမဟုတ်ဘူး ဟုတ်လားဘယ်နည်းနဲ့မှဖြစ်နိုင်အတ္တကိဋ္ဌာန်ယောဂမြတ်စွာဘုရားကိုယ်တိုင်တော်မှာရှိပါလားဘုရားသိခံနေပြီခုနအပ္ပရာဇိတပတ်တက်ပြီးမိမိရဲ့စိတ်အတဝတ္တရားတွေကလုံးဝမလွတ်မချေဟောဒီအထိုင်ကိုမဖြုတ်ဘူးဆိုတာပေါ့တွေ့မြဲတဲ့အဋ္ဌံဆောက်တည်ပြီးတော့ ထိုင်နေရဲရဲထဲဝယ်ဖွက်ခွေရတော့မှရှင်းလုံးတော်မူလားဟုတ်လားဘုရားကိုယ်တိုင်ပဲဓမ္မဒီအကျင့်ကိုလိုအပ်တဲ့ဒီမှာခံမှုကိုဓမ္မခြေတန်းကနေပြီးတော့လမ်းမှန်ပြတဲ့အနေနဲ့ကျင့်သုံးသွားတာပြီးတော့လည်းပဲဘုန်းကြီးတို့သမဗလာလုံလဝိရိယခံပြတဲ့နေရာမှာသူတို့ငါဝိရိယ၄ပါးပြတဲ့နေရာမှာလည်းပဲရက်တော်ပြကိုယ်တိုင်နဲ့ဟောသွားတာကာမတသောတာနာရုဇာအတ္တိဇာအဝတ္တိတတိဥပတုကုမိသတိတွေမန္တာလောဣတာယန္တံ ပုရိသအဲဝိသာမိနာပုရိသဝိရိယနာပုရိသပရကမိနာပတ္တပါနတ္တအပပုလိတောကဝိရိယသာတဏ္ဍနာဘဝိတတိလို့ဆိုရတယ်သတုရင်ကဝိရိယအင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ဝိရိယရှိပါသေးတယ်အဲဒါကဘာလဲဆိုလို့ရှိရင်ကြောချင်အယုတ်အရေတွေပေါ့အကျော်ပဲကြံကြံမသေးတယ်မလျှော့ဘူးလုံးလာဝိရိယ အရေးပဲကြံကြံမစေမလျှော့ဘူးအယုတ်ပဲကြံကြံမစေလုံလဝိရိယမလျှော့ဘူးအသာအသေးတွေပဲခန့်ချောင်းရင်ခန့်ချောင်းပါစေလုံလဝိရိယကိုမလျှော့ဘူးအာဇာနည်စိတ်ဓာတ်နဲ့ကျူပံအာတုကိုအစဉ်စဉ်အာတုလို့ရနိုင်တဲ့နိဗ္ဗာန်မဲ့ဖို့ဆိုတာရှိတယ်အဲဒီနိဗ္ဗာန်မဲ့ဖို့မရောက်မချင်းကတော့မလျှော့ဘူးဆိုတဲ့ဇွဲလုံလဝိရိယတဲ့ထားရတယ်တတ်နိုင်လို့ရှိရင်အသက်နဲ့အဲကိုယ်နဲ့အသက်တောင်မှမငဲ့ဘူးဆိုတဲ့စွန့်စားအာတုရမယ်လို့တော့မြတ်စွာဘုရားက နှိမ့်ချထားတာဟုတ်တယ်မလားဒီနှိမ့်ချထားတယ်ကြောချီရိုးရင်ကျွေးနေပြီကိုယ်စီသားအတွေ့အသက်ကိုမြမညာရသမပဒလေးဆိုတာပေါ့သမပဒလုံးလာဝိရိယသူတို့ဒီငါဝိရိယမြတ်စွာဘုရားကိုကြဟာဒီတော့အခုလိုပြင်မခံပြီးတော့အေးပြက်ခံပြီးတော့တခါတခါထိုင်လို့ရှိရင်တဏှာကြီးပေါ့လေအနည်းဆုံးတဏှာကြီးထိုင်နေတာတက်တက်မဲ့ခန္ဓာကိုယ်သွားပြီးတော့ပြင်မအောင်လုပ်နေတာငကိုဒုက္ခပုံအပူဒုက္ခရှားနေတဲ့ပုဂ္ဂိုလ်ကြီး အတ္တကိဗ္ဗတနိယောကလမ်းကျင်လိုက်နေတဲ့ပုဂ္ဂိုလ်တွေလို့ဒီလိုသူတို့ကအဆောင်ဆွဲကြတယ်ဟုတ်လားအဲ့ဒီဆောင်အဲ့လိုဆွဲတာကဘာလို့တကယ်သရတရားနဲ့အာထုတ်နေတဲ့ပုဂ္ဂိုလ်တွေကိုချက်လူပြည့်စည်လို့ရမရောက်ဘူးလားဘုရားစကားကိုလည်းပဲပြည့်ပြည့်ရမရောက်ဘူးလားရောက်တယ်ဟုတ်လားอืมအဲ့တော့ဘုရားစကားနားမထောင်တဲ့ပုဂ္ဂိုလ်ဒါတော့အဲ့ဒီလိုအချိန်ကြီးတိုက်လာပြီဆိုလို့ရှိရင်တော့ခွင်းလူတွေကအဲ့ဒီလိုပြောနေတဲ့ပုဂ္ဂိုလ်တွေဘက်ကလက်ရမှာလားဘုရားဘက်ကလက်ရမှာလား ဘုရားဘက်ကလိုက်ရပါဘုရားရှင်ကိုယ်တိုင်ကိုယ်တိုင်နဲ့အမှန်တရားတွေ့ဖို့ရအတွက်တမမိမိရဲ့စိတ်အာလောတရားတွေကမလို့မကြည့်ဟောဒီအထိုင်မပြတ်ဘူးဆိုတာထိုင်ခိုင်မြဲမြဲနဲ့ထိုက်ဝဲခွက်ခွက်ခင်ပြီးတော့ဒီမှာထိုင်ခဲ့တာဟုတ်လားဟုတ်လားဒီတော့သူ့တပည့်တာဝကတွေကိုလည်းပဲကိုနဲ့တမနဲ့ငွယ်ပဲနဲ့စုံစားပြီးအာထုတ်ပါသွဲရှိပါစေအင်္ဂါလေးရနဲ့ပြည့်စုံတဲ့သူတို့ဒီငါဝိရိယရှိပါစေစုံစုံစားစားလုပ်ပါဆိုတာဒီမှာဟောခဲ့တာဟုတ်တယ်မလား อืมဟုတ်ကဲ့ပါပဲပြီးတော့တကယ့်တရားတရားနဲ့ယုံကြည်ခြင်းအားထုတ်နေတဲ့ပုဂ္ဂိုလ်တွေကိုอืมအခုလိုအားထုတ်နေတာတက်တက်နဲ့ခန္ဓာကိုယ်ပြင်မသိအောင်အားထုတ်တာပဲလို့ပြောကြချက်ကဖြစ်လို့ဖြစ်စီလို့ရရောက်တဲ့မြတ်စွာဘုရားရဲ့စကားကိုလည်းပဲပေးရရောက်တဲ့ဟုတ်လားမြတ်စွာဘုရားစကားပေးတယ်ဆိုလို့ရှိရင်မြတ်စွာဘုရားနဲ့တော့ပฏิပတ်ကဖြစ်သွားပြီပေါ့ဆက်ရင်တော့ဖြစ်သွားပြီပေါ့ဟုတ်လားမလားဖြေကတိတိကြီးကြီးနဲ့ဘာထူးတယ်လို့ဘာမှမထူးဘူးဟုတ်လားဘာမှမထူးဘူး အဲ့လိုတိုင်းနဲ့ပါသွားတာအမှန်ကဒါကလိုက်နာရမယ့်အကျင့်အကျင့်လမ်းစဉ်ပဲဟုတ်လားဘုရားတို့ဓမ္မသမာဓိနာသုံးမှာဟောထားတယ်ဟောထားတဲ့အဖြစ်ကြီးရှိတယ်အခုဘုရားဘာသာတရားတော်မှာဗောလေတချို့ဥပုသ်ဆောင်တဲ့ပုဂ္ဂိုလ်တွေကညဘက်ဆာလောင်မုတ်တိတ်တော့မပင်မဘူးလားဆာလောင်မုတ်တိတ်ဒါကိုဒီမှာသိခံပြီးတော့ဒီလိုက်ကျင့်သုံးရတယ်ဟုတ်လားကျင့်တော့ပင်မနဲ့ သူတို့အနေနဲ့ကြည့်မယ်တာမန်အနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ပင်ပန်းတယ်လို့တော့ရှိတယ်အဲ့ဒါမလားအဲရင်းထဲမှာပူးပြီးတော့ခါလောင်တဲ့တန်ခန်းနေရတာသူရှင်ရဲ့စီရှင်ရဲ့ဖြစ်မှာဟာလားပြီးတော့ရှင်ငယ်ပစင်းငယ်များလည်းပဲညစာမစားရစားနေသားတော့ဟိုလှုပ်လှုပ်ရှားရှားများတဲ့ခံမျိုးခံမျိုးကြလို့ရှိရင်စားထားတဲ့စားတွေကချိန်ညက်ပြီးတော့ခါလောင်မှုတိတဲ့တန်မခံရဘူးလားရှင်းတော့ပင်ပန်းတယ်ဟုတ်တယ်မလားခါလောင်မှုတိတဲ့တန်ခံရပြီလေမြတ်စွာဘုရားကဒီလိုအကျင့်ကကောင်းမြတ်တဲ့အကျင့်ပဲဆိုတာပေါ့ဒီကောင်းမြတ်တဲ့အကျင့်ပြရနေတဲ့ ဖော်ပြသွားတဲ့ဟာတွေကိုကျင့်လို့ဒါကတော့အတ္တကျင့်တဲ့ယောဂခန္ဓာကိုယ်ပြင်မဆင်းရအောင်လို့ရရောက်မရောက်ပါဘူးတကယ်မိမိရဲ့အကျိုးစီးပွားအဆင့်မှဖြစ်တဲ့သီလအကျင့်ကျင့်ရရောက်ဟုတ်တယ်မလားကျင့်ရရောက်တယ်အဲ့တော့လောလောဆယ်ပြစ္ဆုတ်ပံမှာတော့ဆင်းရဲပြီမယ်လို့နောက်တစ်ချိန်မှာကောင်းကျိုးမရနိုင်ဘူးလားကောင်းကျိုးရနိုင်တယ်ဓမ္မသမာဓနာတို့မှာအတိအလင်းမြတ်စွာဘုရားဟောကြားတာဟုတ်တယ်မလားဟောကြားတာရဲ့အဲဣဒဘိက္ခဝီဣတိသော စိတ်သားတို့ဒီလောကမှာတချို့သောပုဂ္ဂိုလ်တွေပဏတိပါဒပฏิဝေရတောဟောတိတတ်ချက်ချင်းအမှုမှကြောက်တင်တယ်ပဏတိပါဒဝေရမဏိပြစ်စီဟာသอืมအဲခုနသဟာတိဒုက္ခိနသဟာတိအဲသဟာတိဒေါမနတိနခန္ဓာကိုယ်ပြင်မဆင်းရဲစိတ်ဆင်းရဲခြင်းနဲ့တကဝလဲပဏတိပါဒပฏิဝေရတောဟောတိတတ်ချက်ချင်းမှကြောက်တင်၏ ဘာဏတိပါဒဝေရမဏိပြစ်စီဟာစတတ်သက်ခြင်းမှာကြောင်ကျင်ခြင်းဟူသောအကြောင်းကြောင့်လဲအဲဒုက္ခဒေါမနတာပฏิကာဝေတိတိကိုသိရဲ့စိတ်ချင်းရဲ့ကိုတဲ့သူတို့ခံစားနေရပါတယ်တဲ့အဲကိုသိရဲ့စိတ်ချင်းခံစားနေရတယ်ဒီချိုးတတ်တော်ရည်ဆိုလို့ရှိရင်မတတ်ဖဲနဲ့ဒီတိုင်းရမယ်လူလာပြီးတော့လုပ်လို့ရှိရင်ဒီလက်ချင်းမြန်လို့တဲ့ပုဂ္ဂိုလ်ကလာပြီးတော့စိတ်ဆက်တဲ့ဟာတွေအတ္တဝါဒီမတတ်ဘူးမလားကြောင်ကျင်တယ်မလားဟာလားမလား ကြောက်တင်တော့အဲ့ဒီတတ္တဝါကကိုယ်လာပြီးတော့နှိမ့်ဆက်သွားလို့ရှိရင်ကိုယ်ကခံရတာအဲ့ဒါမလားကိုယ်ချင်းစိတ်ချင်းဖြစ်တယ်မလားအဲကိုယ်ချင်းစိတ်ချင်းတော့ဖြစ်တယ်ဖြစ်တယ်ဒါပေမဲ့လို့ကြောင်းတော့ကြောင်းကျင်လိုက်တယ်ကြောင်းတော့ကြောင်းကျင်လိုက်ကြောင်းကျင်လိုက်တော့ဘာဖြစ်လို့ကိုယ်မှကိုယ်ချင်းလည်းဖြစ်တယ်စိတ်ချင်းလည်းဖြစ်တယ်ဒီလိုမလားဖြစ်တယ်ဒါပေမဲ့လို့လူသားစိတ်တော်ဓမ္မခံသွားတယ်တတ္တဝါတိုင်းဟာပြင်းမှကိုယ်ပြင်းမှဆင်းရဲမှ အသက်ဒီမှာကြောက်တယ်ဆိုတာပေါ့လေကိုကိုယ်တိုင်းပဲတတ္တဝါတွေမှာပါနေတော့ဟောညာတာတဲ့စိတ်နဲ့သူ့ကိုမတတ်ဖဲနဲ့ဒီမှာကြောက်ကျင်လိုက်တယ်ကြောက်ကျင်လိုက်တဲ့ကိုယ်မှာတော့ကိုယ်ပြမဆင်းရဲဘူးစိတ်ဒီမှာဆင်းရဲဘူးဒါတော့ရသွားတယ်ဒါကရသွားတယ်သောထုပုဂ္ဂိုလ်ဒီသောထုပုဂ္ဂိုလ်ဒီအဲအိမံအဲဣဒံဓမ္မသမာဒါနံသောထုပုဂ္ဂိုလ်ဒီကာယတဗေဒပရမရဏ သုပတိတေကဥပပိတတိတဲ့အဲ့ဒါလို့သတ္တမှုမှာကြောင်ကျင်လို့ခန္ဓာကိုယ်ပြက်ပြုတ်ပြေဆုံးသွားတဲ့နောက်ပိုင်းမှာတဲ့မကောင်းတဲ့ဘဝတော့မလာဘူးဟုတ်လားကောင်းသောပုဂ္ဂိုလ်ရဲ့လာရောက်ရာဖြစ်တဲ့နေရာဌာနဘုဘဝမှာကပ်ရောက်ပြီးတော့ကြည့်ရတယ်ဒီဘဝတော့ဆုံးချင်းဆုံးဆုံးဟုတ်တယ်မလားနောက်ဘဝကောင်းတဲ့ဘဝရောက်တာအဲ့ဒီလိုဆိုတဲ့ဟုတ်လားသောထောပုဂ္ဂိုလ်ဒီอืม

ကျက်တာကောင်းတယ်အကျင့်ကောင်းအနေနဲ့ဒီမှာသတ်မှတ်ထားတာလည်းကြားလူမြင်ကြတော့အဲထို့အတူပဲကိုမှုမှရှောင်ကျင်တာတို့ဟုတ်တယ်မလားအမိတ္တသာရမှုမှရှောင်ကျင်တာတို့လူပြောခြင်းမှရှောင်ကျင်တာတို့ပြီးတော့လည်းအခုတာမအယူရှိနေတာတို့နော်အဲတာမအယူရှိတဲ့အတွက်ကိုမှခန္ဓာကိုယ်ပြည့်စုံသွားတဲ့အခါမျိုးမှာကောင်းရာသုတိလာတာတို့လောလောဆယ်တာမအယူရှိနေတဲ့ပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်ပြည့်စုံပါကိုယ်စင်းရဲ့စိတ်စင်းရဲ့ဖြစ်နေနေမယ်လို့နောက်ဘဝမှာကောင်းကျိုးရခြင်းအကြောင်းတွေ အဲနဲ့ပြည့်စုံတာမလို့ဒီမှာအတ္တတန်ဟိတဆိုအကျိုးစီးပွားရှိမှနေတယ်စစ်သက်ပတ်တယ်ဟုတ်လားစစ်သက်ပတ်တယ်နေတယ်ဆိုတော့ဒါမြတ်စွာဘုရားအလိုတော်ကြကျင့်သုံးတဲ့အကျင့်တွေဖြစ်နေတော့ဘယ်ကလာပြီးတော့အတ္တဉာဏ်ရောကဖြစ်နိုင်မှာမလဲမဖြစ်နိုင်ဟုတ်လားမဖြစ်နိုင်ဘူးဒါကတရားနယ်တဲ့မြောက်ဘူးတဲ့ပုဂ္ဂိုလ်တွေလို့ရှိရင်အပြင်ဘက်ကနေပြီးတော့ဒီလိုပဲပြောကြတယ်ဟုတ်လားအဲလက်တွေ့တရားနယ်တဲ့ရောက်လာတဲ့ပုဂ္ဂိုလ်တွေကဓမ္မကိုယ်ရဲ့စိတ်သက်ပြီးတော့ပေါ်ရလေးတွေပေါ်ရလိုက်ပြီးတော့ရှိတာပေါ့ တဏှာကြီးတဏှာကြီးသာသာစဉ္ညာလျှောက်လိုက်ထိုင်လိုက်စဉ္ညာလျှောက်လိုက်ထိုင်လိုက်ပေါ့အဲ့ဒါကိုအာထုပ်နေတာလားပထမအာထုပ်တာမှာတော့ကိုယ်ပင်မစဉ္ညာအနေမျိုးဖြစ်နေတယ်လို့ပြင့်သားရလာပြီဆိုလို့ရှိရင်အထူးအဖြင့်ရှိမှတ်တဲ့အချိန်လေးတွေကတက်ပြီးတော့အားလေးကြည့်လာပြီဆိုလို့ရှိရင် မခံတဲ့ဒုက္ခဝေဒနာတွေဆိုပြီးတော့ခံနိုင်ကြည့်လာတယ်မလား ဒီတော့မှတ်အားကောင်းလာတဲ့အခါကျတော့စိတ်သက်ပြီးတော့မှတ်လိုက်လို့ရှိဒီဝေဒနာလေးတွေတစ်ခုချင်းတစ်ခုချင်းပြောင်းပြီးတော့နောက်တက်တော့တက်တာဖြစ်တော့တာဒါတွေတွေ့လာတယ်မလားတွေ့တယ်ခုနတပ်ပြမှုစသည်ကကြောင်ကျင်ရတဲ့သုတိတာအကျင့်တွေကပြစ္ဆုတ်ပါမှာဆင်းရဲပြီးတော့နောက်တစ်ချိန်မှာနောက်ဘဝမှာချမ်းသာတယ်ဆိုတာကတော့သီလအကျင့်တွေလောက်တယ်ဟုတ်လားအခုဒီမှာဘာဝနာအကျင့်ကတော့အစပိုင်းမှာပြန်မဆင်းရဲနေမယ်လို့ နောက်ဝေဒနာတွေလွန်မြောက်ပြီးတော့တက်တောင့်တက်တာတဏှာဉာဏ်ဉာဏ်စသည်ထိုင်ကောင်းပြီဆိုလို့ရှိရင်ယခုပြစ်စက်ကမှာပဲကိုယ်ရဲ့ကစိတ်သေးကတက်တောင့်တက်တာကြီးနဲ့နေတာထိုင်တာရှိနေတာယောဂီအတွေ့ရမလားပြစ်စုတ်ပံပါတွေနဲ့ဆန့်ပါလေဗျာဟုတ်လားအဲအနည်းဆုံးတစ်မက်တူရသွားပြီဆိုလို့ရှိရင်ဟောဓမ္မအစပိုင်းမှာပြင်မခံပြီးတော့အထုရခြင်းရောက်ကိုယ်တဏ္ဍာမှာတကယ်အကျိုးစီးပွားအစီအမံတွေရမသွားဘူးလားအထက်တန်ကြီးကြဆိုတာပေါ့ဒီလာအကျင့်တမာတိကျင့်ပညာကျင့်ခေါ်တဲ့ မိမိတကယ်လိုလားအပ်တဲ့အကျိုးစီးပွားအဖြစ်မှအနေနဲ့ဆက်ဆက်သွားတာပတ်သက်သွားတာဒါဒီလက်ထုတ်လိုက်ကဖြစ်သွားတာဟုတ်တယ်မလားဘယ်လောက်အားရစရာကောင်းတယ်ဆိုတာကြည့်ပေါ့ဟုတ်လားဒီတော့တရားနေတဲ့မရောက်ဘူးသေးဘူးဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်ကတောင်ပြောမြောက်ပြောနေဒီလိုပြောတာကဲတရားနေတဲ့ရောက်ပြီးတော့လက်တွေ့ကြကြမြတ်စွာဘုရားရဲ့ဒေသနာတော်နည်းအတိုင်းပေါ့လေဘုန်းကြီးတို့အနန္တကျေးဇူးရှင်မာရိတာတော်ဘုရားရဲ့ဩဝါဒခံယူပြီးတော့ဖြည့်ပြီးဝဝ ကျင့်သုံးရင်အစပိုင်းမှာတော့ကိုယ်ချင်းရဲ့စိတ်ချင်းရဲ့ပေါ့လေနည်းနည်းတော့မတက်မသားလေးကိုဖြစ်နေငယ်လို့ရှုအားတွေကတရှိတစားတစားတက်ပြီးတော့နောက်ဆုံးဝေဒနာတွေလုံလောက်တဲ့အဖြစ်ဖြစ်လာပြီဆိုလို့ရှိရင်อืมဘိုးလုံးကပြင်မသလားဘိုးလုံးကထွက်ပြေးခြင်းလောက်အစပိုင်းကတစ်ခါထိုင်ကြည့်လို့ရှိရင်ထိုင်ရမယ့်နေရာမှာမကြည့်ရင်တော့အောင်ဟုတ်လားစိတ်ပြအားငယ်စိတ်ဓာတ်တွေကျသွားပြီလေလို့อืมအခုတော့ကောင်းလိုက်နေခြင်းကောင်းလိုက်နေခြင်းဆိုတာဟုတ်တယ်မလား အဲဝေဒနာကြောက်လို့ခန္ဓာကိုယ်ငဲ့ပြီးတော့အသက်ငဲ့ပြီးတော့ပြန်ပြည့်မယ်ဆိုလို့ရှိရင်ငါမှားကြီးမှားမှာပဲသိခံပြီးတော့နေလိုက်တဲ့အတွက်အခုငါအကျိုးမြတ်ဒီအများကြီးရတာပဲကံကောင်းလိုက်နေခြင်းဆိုတာပေါ့လေဟောယောဂီကကိုယ့်အကူသိတာရဲ့ဟုတ်လားအဲ့တော့တရားနေတဲ့မရောက်ဘူးသေးပဲနဲ့တော့အပြင်ကနေပြီးတော့ရမ်းပြီးတော့ပေါ့လေဒီတရားထုတ်တာဟာခန္ဓာကိုယ်ကမှသိရတယ်ဘုရားမကြိုက်တဲ့အလုပ်ပဲဆိုတာပေါ့လေရမ်းပြောနေတာဟာဟုတ်လား အဲ့လိုရမ်းပြောနေတဲ့ပုဂ္ဂိုလ်များကတော့တရားတရားနဲ့အခုလိုပြလိုတော့ကြအပင်မခံနေကျင့်သုံးနေတဲ့ပုဂ္ဂိုလ်ကြီးအကျင့်လန်းစဉ်ကိုကြက်ကျော်လို့ရရောက်တယ်တရားတရားတွေလည်းမဟုတ်မှဖြစ်တော့လို့ရရောက်တယ်မြတ်စွာဘုရားစကားကိုလည်းပဲကဲထည့်ရရောက်တယ်ဆိုတာကောင်းသဘောပေါက်နားလို့ရနော်ပြီးတော့ဘုရားတို့အခုကျင့်နေရတာဟာငကိုဒုက္ခပေါ်မှာအပိုဒုက္ခရှားတဲ့အလုတ်တက်တဲ့မဟုတ်ဘူးလို့အပ်လို့အပင်မခံတာပဲဆိုတာကောင်းသဘောပေါက်ရမယ် ဟုတ်လားကွဲပြားပြီးတော့နားလည်ပါနဲ့အတ္တကိဉ္စံယောဂဆိုရင်အဓိပ္ပာယ်အလိုအဆုံကြီးရလို့ထည့်နေဟုတ်လားဟိုဒီမှာခန္ဓာကိုယ်ပြမသိအောင်လုပ်တဲ့အတ္တကိဉ္စံယောဂကိုပြောနေတာခုနဘုန်းကြီးရှင်းပြသွားတယ်အတ္တကိဉ္စံယောဂဆိုတာဘာလဲသင်္မယုံများအတုကအတ္တကိဉ္စံယောဂဆိုတာသင်္မယုံတက်တဲ့ဆိုတော့ဘာလဲရှင်ကောင်းယဟန်ကောင်းမရောက်ဘူးပါတန်မြာဝဆဲမှာလွတ်မြောက်လို့တဲ့ယောဂီကောင်းများအနေနဲ့ဆိုလို့ရှိရင် အစာအစာအဝတ်အိပ်ရာနေရာသေဝတ္တစာအပွေမြတ်တာအရိယဘုမြတ်တာအောင်နေရမယ်ဆိုတာမြတ်စွာဘုရားမိကြသွားတယ်မလားဟုတ်လားအဲ့တော့မကင်းသကောင်းတဲ့ဟာတွေကိုဒီဝဲသုံးဆောင်တဲ့ဟာကတော့ဒါခန္ဓာကိုယ်ဒီမှာရှိအောင်လုပ်ရမယ်ဒီရောက်ဘူးဟုတ်လားသုံးတဲ့နဲ့အစာအစာကိုမစားမှဒါခန္ဓာကိုယ်ဒီမှာရှိရရောက်တယ် ဝိသင်နဲ့အဝတ်ကိုမဝယ်ပဲနဲ့သုံးလုံးကြီးကလားအစ်တဲ့ဟာမျိုးကဒါခန္ဓာကိုယ်ပြမဆင်းရရောက်တယ်ဟုတ်တယ်မလားပြီးတော့ရှင်ကောင်းရဟန်းကောင်းများယောဂီရှင်ကောင်းများအနေနဲ့ပေါ့လေသုံးတဲ့နဲ့အိယာနေရာကြောင်းအဆောင်ဦးပေါ့လေမသုံးပဲနဲ့ခုနလွင်ကြီးကောင်းကြီးမှာရေနဲ့ဆင်းစိမ့်တာထောက်ညောင်ကြီးထိုင်နေတာမတ်တကြီးနေတာဟုတ်လားပြီးတော့တိတ်ကဲကိုကြောင်းနဲ့သေးပြီးတော့တွဲလဲကြီးနေတာအုံနဲ့ဆိုင်နေတာအဲ့ဒါမျိုးပါသူတို့မှနေရာရှိရလားမြည်ကြီးပေါ်မှာဟုတ်လား မြေကြီးပေါ်မှာအိတ်တာပဲသူ့တွေပေါ်အိတ်တယ်သူ့မှုရာပေါ်မှာအိတ်တယ်ဒီလိုမလားအဲ့ဒါမျိုးအဲ့ဒါမျိုးမှအတ္တကျင့်တဲ့မျိုးကနော်နေမကောင်းတဲ့ခါမှာလည်းပဲသေးဝါမမီဝဲဘူးဒီဝဲလို့ရှိရင်လည်းတော့ရှိလို့ပါတယ်သူစားတာရှိတာဟုတ်လားအဲ့ဒါမျိုးမှအတ္တကျင့်တဲ့မျိုးကဒီလိုမလားဒီတော့အပူရမြတ်တာမနေဘူး။ဟောအပူရမြတ်တာမနေတဲ့အပြင်ကြည့်ပါလား။အမှန်ချမ်းတဲ့အခါမှာရေနဲ့ဆင်းစိမ်။ဟုတ်လား။အမှန်ပူပြင်းတဲ့အခါမှာကြည့်ပါလားအပေါ်ကနေဘူး။ဘေးပပလည်းကနီးဘူး ကြီးတွေပို့ပြည့်ကျိုးသေစာတပတ်ပေါ့အဲ့ဒါမျိုးအဲ့ဒါကျိုးလည်းယောဂပေါ့ဟာထိုင်ရင်လည်းထိုင်နေပြီရရင်လည်းရနေပြီခုနသောက်ထိုးကြီးဟုတ်လားအဲကြောက်ကြည့်တွေ့လိုက်ချိန်နေတာဒါမျိုးကိုအရိယာဘုမြတ်တာရလားအဲ့လိုမမြတ်တာဘူးမှာတဲ့ကမှာအတ္တကိဉ္စံယောဂပဲဟာဟုတ်လားသုံးတင်တဲ့အစာစာကိုစားသုံးတာဝတ်တင်တဲ့ကိုဝတ်တာနေတဲ့အိယာနေရာကြောင်းပြည်စီတွေသုံးဆွဲတာအဲ့ဒါဟုတ်လား ဒီတော့အရိယာဘုမြတ်တာအောင်နေတာအပွေးမြတ်တာအောင်နေတာအဲ့ဒါကခန္ဓာကိုယ်ပင်မဆင်းအောင်လုပ်တာမဟုတ်ဘူးမြတ်စွာဘုရားခွင့်ပြုတဲ့ဟာကိုသုံးဆောင်ခြင်းလို့သုံးဆောင်တဲ့ဟာဟုတ်လားမြတ်စွာဘုရားဘုန်းကြီးတို့ရဟန်းတော်များကိုမိတ်ကြတာတာရှိတယ်အသက်ရှည်စွာဘေးရောဂါတို့ကိုမမကပရိယနဲ့ပฏิပိုင်ကိုလျှော့ထောက်တွေးဤစိတ်ဤစွမ်းဤဒီကနဲ့ရှင်ရှင်လန်းဝယ်ကောင်းဤကံကြောင့်ကိုမိအောင်သုံးဆွဲပါသည် ကိုရရန်တော်များမှာဆိုလို့ရှိရင်ပရိယပရိပတ်ဒီလုပ်ငန်းမဲ့မလားဒီနေရာပြန်လည်းတိလသမားကြီးပြင်းညာဒီသာသနာသုံးရပဲဒီဟာကိုထမ်းဆောင်ဖို့မလားဒီဟာထမ်းဆောင်ရေးအတွက်မကင်းစကားနဲ့ခုနပြည်ကြီးလေးပါတော့ထားလို့ရှိရင်ဒီဟာတွေတာရှိသေးရင်ထမ်းဆောင်နိုင်မှာမလားလူယောဂီများအနေနဲ့ဆိုလို့ရှိရင်အခုသာသနာတော်ကြီးနဲ့ကြုံကြိုက်ခိုက်လူဖြစ်ရကြည့်ပြီးတော့သာသနာတော်ကြီးကြုံကြရကြုံနတ်ဖို့ရဟောရတော့မကင်းစကောင်းနဲ့ စားစရာတို့ဝတ်စရာတို့နေစရာတို့သုံးတာဒါသုံးရမယ်ဟုတ်တယ်မလားနော်အသက်ကြီးစွာအသက်ကြီးပြီးတော့အချင်းဒီအသေးသွားတာဒါမလိုလားဘူးဟုတ်တယ်မလားအသက်ကြီးစွာဘေးယောဂါတို့တဲ့မစားလို့ရောက်နေတဲ့ဘေးခါလုံးမှုတက်တဲ့ဒီယောဂါဘေးဟုတ်တယ်မလားအသက်ကြီးစွာဘေးယောဂါတို့ကိုမမကကိုမမကရဟောစားလို့မလားကိုမမကမပင်မပင်မရအောင်ခါလုံးမှုတက်တဲ့အဲဆာလမုတိတဲ့ ဒါနေခံပြီးယောဂါကြီးကိုသိရအောင်ဟုတ်လားမလားအသက်ရှိသွားဘေးယောဂါလို့ကိုမမကပရိယတ်နဲ့ပฏิပါရေးပฏิပါဆိုတာသူရှင်းသုံးတာဟုတ်လားမလားပရိယတ်နဲ့ပฏิပါရေးပြောထောက်ပြီး၍မြတ်စွာဘုရားဆုဆုံးမချက်ဖြစ်တယ်ပရိယသာသနာပฏิပတ်သာသနာပฏิပတ်သာသနာကျင့်လို့ရပြီဝိဒသာသနာဆက်လျော်လူပြောပြီးတော့ပฏิပတ်ရဲ့ညှောတော်တွေးရင်ဤသေးဤသွမ်းဤတင်ကားနဲ့ရှင်လန်းွယ်ကောင်းဤဆံရောက်ကိုဒီအောင်တုံးတွဲပါရည်။ဒါမြတ်စွာဘုရားဆု ဟုတ်လားခွင့်ပြုတဲ့ဟာတွေကိုခွင့်ပြုတဲ့အတိုင်းသူ့အတိုင်းအတာနဲ့